တက်ကြတဲ့2549ခုနှစ်လူတော်ဟာကောဇာတက်ကြတဲ့1369ခုနှစ်ဘုရုဂိမန္တຫນွေလရာတိတကူလာပြည့်ကျော်တရက်တင်းကြံအကျိုနေယနေ့ရွှေမင်းဝန်သာသနာရိပ်သာတို့နေဦးချိန်ခါကာလမှာ ဒိညာချိန်ခါကာလမှာမဟာသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားအားထုတ်ဖို့ရောက်လာကြတဲ့ရှင်မင်းဝန်ဓမ္မမိသားစုများဘုန်းကြီးဓမ္မဒါနတရားအလူပေးလူမာကဓမ္မပရထကထာမှာလာတဲ့ဘာဝေကဆင်တိုက်ပွဲဝင်ဆိုတဲ့တရားတော်ဖြင့်တရားအလူပေးလူမာဖြစ်ပါတယ် မနေ့ကဝိပဿနာရှုနည်းတရားတော်ကိုဘုန်းကြီးဟောကြားခဲ့အဲ့ဒီမဟာသတိပဋ္ဌာန်ဝိပဿနာရှုနည်းတိုင်းကျင့်ပွားအားထုတ်လျက်ရှိကြတယ်ရွှေမင်းဝဓမ္မမိသားစု များကိုဘုန်းကြီးဒီကနေ့အာပေတိုက်တွန်းတဲ့အနေအားဖြင့်ဒီပါဝရကဆင်တိုက်ပွဲဝင်ဆိုတဲ့တရားဖြင့် တရားလူပေးလူမှာဖြစ်ပါတယ်ဘာဝရကဆင်တော်ကြီးဟာပွဲတိုင်းမရှောင်တိုက်ပွဲတိုင်းအောင်မြင်အောင်တိုက်ခိုက်နိုင်သလိုတိုက်ပွဲဝင်သလိုဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများဟာလည်းပဲယနေ့ကိလေသာနဲ့တိုက်ပွဲဝင်နေကြတာ ဘာနဲ့တိုက်ပွဲဝင်နေတာလဲရွှေမင်းဝန်သာသနာရိပ်တာလာပြီးတော့တိကိလေသာနဲ့တိုက်ပွဲဝင်နေကြအဲ့လိုတိုက်ပွဲဝင်တဲ့အခါမှာသတိထားဝရိယစိုက်ဇွဲလုံးလတန်တန်နဲ့ကြိုးစားပြီးတော့တိုက်ပွဲဝင်ဖို့လိုအပ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ရွှေမင်းဝန်ဓမ္မမိသားစုများ မိမိတို့အားထုတ်နေတဲ့တရားတွေအားထုတ်ရင်းနဲ့စိတ်အားတွေယွန်းနေပြီးတော့တွန့်ဆုတ်သွားတဲ့အခါမှာစိတ်ဓာတ်တွေပြန်လည်ပြီးတော့မြင့်တက်လာအောင်မှုစိတ်ဓာတ်တွေတက်ကြွလာအောင်မှုဘာဝရေကဆင်တော်ကြီးကိုဆင်တိန်ဆရာကနေပြီးတော့စိတ်အင်္ဂါတွေပြပြီးတော့စိတ်ဓာတ်စစ်ဆင်ရေးအဖြစ်နဲ့ မြင့်တင်ပေးသလိုဘုန်းကြီးတို့ရွှေမင်းဝန်ဓမ္မမိသားစုများဒီနေ့တင်းညာချိန်ခါကာလမှာလာရောက်ပြီးတော့မဟာသတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်ရင်းနဲ့ကိလေသာနဲ့တိုက်ပွဲဝင်နေကြတဲ့ယောဂီသူတော်စင်များအားပေးတဲ့အနေအားဖြင့်ယနေ့ဒီတိုက်ပွဲဝင်ဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီး တာဝတိပြေမွန်ဇေတဝရွှေချောင်းဂိမ်းအောင်မှွေ့လျော်ဇံပြောတော်မူစဉ်အချိန်ခါကာလပတိနရီကောသလမင်းကြီးရဲ့ပါဝေယကမင်္ဂလာဆင်တော်ကြီးအကြောင်းပြုပြီးတော့ဘုရားရှင်ကိုတော်မြတ်ကြီးဟာဒီဒေသနာတော်ကိုဟောကြားခဲ့ပါလေအပမရာရတဟောထသစိတ်တမနုရခထဒုက္ခဥဒ္ဒရထဒါနပင်ကေတံတော်ဝကုံစရော အပမရာရတဟောထသစိတမနုရခထဒုက္ခဥဒရထဒါနံပင်ကိတံတော်ဝကုံစရောဘေခဝေจิตာจิตမိအပေါင်းသူတော်ကောင်းတို့အပမရာရတမမေ့လျောခြင်း၌လွန်စွာမှု့လျောကြကုန်သည် အပမရရတမမေ့မလျောအပ်သောတတိပဋ္ဌာန်တရားနှင့်မှုလျောကြကုန်သည်အပမရရတသွားရမှလည်းမမေ့ရရမှလည်းမမေ့ထိုင်ရလျောင်းရမှလည်းမမေ့ခြင်းဆိုတဲ့အပမဒတတိပဋ္ဌာန်တရားနှင့်မှုလျောကြကုန်သည်အပမဒရတမြင်ရမှလည်းမမေ့ကြားရမှလည်းမမေ့ နာယာစာယာတွေ့တိယာစိတ်ကိုစဉ်းစားကြံစည်ရမှလည်းမမေ့ခြင်းဆိုတဲ့အပမာဒတတိပဌာတရားနဲ့မှုလျော်ကြကုန်သည်ဟောတာဖြစ်ကြပါကုန်လောဘုရားရှင်ကိုရောမြတ်ကြီးကဘာဝေကဆင်ကြီးကိုအကြောင်းပြုပြီးတော့ယဟန်တော်များကိုတတိပေးပြီးတော့တိုက်တွန်းနေတာချက်သားတို့တဲ့မမေ့မလျော်ခြင်းဆိုတဲ့အပမာဒတရားလက်ကင်ထားပြီးတော့နေကြတယ် ထိုင်ရမှလည်းပဲ ရှုမှတ်ဖို့ရမမိကြနဲ့ရရမှလည်းပဲရှုမှတ်ဖို့ရမမိကြနဲ့သွားရမှလည်းပဲရှုမှတ်ဖို့ရမမိကြနဲ့လျောင်းရမှလည်းပဲရှုမှတ်ဖို့ရမမိကြနဲ့တဲ့တတိထဝရိယစိုက်ပြီးတော့နေကြမြင်ရမှလည်းပဲရှုမှတ်ဖို့မမိကြနဲ့ကြားရမှနားရမှစားရမှစိတ်ကိုတွေ့ထိရမှစိတ်ကိုစဉ်းစားကြံစီရမှစလို့ အာယုန်နဲ့ द्वार ဆုံးတိုင်းဆုံးတိုင်းရှုမှတ်ဖို့မမေ့ချနဲ့ဒီအပ္ပမဒတတိပဋ္ဌာန်တရားလက်ကင်ထားပြီးတော့နေကြတယ်သာစိတ်တံဟောအာယုတရားယုပြေခုံကဆိုင်မိမိစိတ်ရိုင်းကို အနုရကထဝိပဿနာတရားဆင်ញင်ပွား၍ယဉ်ကျေးအောင်စောင့်ရှောက်ကြပါကုန်လောဘုန်းကြီးတို့ယောဂီများရဲ့စိတ်ဘုန်းကြီးတို့ရဲ့စိတ်ဟာခုတရားရိပ်တာမှာဝင်ရောက်ပြီးတော့ ဓမ္မဗိမာန်တော်ကြီးအတွင်မှာတရားတွေနှလုံးသွင်းရှုပွားအားထုတ်မယ်ဆိုပြီးတော့ခန္ဓာကိုယ်ကြီးငုတ်တုတ်ထိုင်နေပြီမဲ့လူကဓမ္မယုံထဲမှာထိုင်နေပြီမဲ့စိတ်တွေကတခြားတစ်ပါးပြန့်လွင်ပြီးတော့နေတာတွေမရှိပေဘူးလားလူကတော့ရိတ်သားတွေမှာစိတ်ကဘယ်မှာလဲအိမ်မှာကြည်ရိတ်သားမလာခင်တုန်းကတော့လေရိတ်သားသွားမလို့လိုက်အောင်မလားဟောဘေးကလူတွေကိုပေါ်ဆက်လို့ပေါ်ညှိလို့ ဟောမဲဘယ်နေ့ကိုရိတ်တာသွားမယ်တင်းညာမှာရိတ်တာမှာပဲပျော်လိုက်တော့မယ်လေဟောမဲရိတ်တာမှာပဲနေလိုက်တော့မယ်လေလောက်တာအဲ့ဒီတုန်းကတော့အိမ်မှာတုန်းကတော့လူကရိတ်တာမရောက်သေးဘူးစိတ်ကရိတ်တာသွားမလို့မနေပြင်းစင်နေလိုက်တာတခါလဲထဲ့เสียချင်းကြီးလေးဒီတိုင်းချထားတယ်တော့ကြတရိယာလိုက်ကောက်ထဲလိုက်ဟောမဲအိတ်ကြီးလေးလည်းထဲ့ထားတာအိတ်ထဲမှာလည်းတခါလဲဟိုအစားလေးထဲလိုက်တရိယာလိုက်ကောက်ထဲလိုက်ဘယ်သွားမလို့လဲ လူကရိတ်တာရောက်ပြီလားမရောက်သေးဘူးလားဟောအဲ့ဒီတုန်းကတော့ဟိုမှာလူကအိမ်မှာစိတ်ကရိတ်တာအခုရိတ်တာလဲလူကိုယ်တိုင်လဲရောက်ရောစိတ်ကပဲရောက်သွားအိမ်ပြန်ရောက်သွားပြီကဲအဲ့လိုဖြစ်နေတာအခုဒါကြောင့်မို့မြတ်စွာဘုရားကသစေတံဟောအာယုဒီအာယုပြေခုံကဆိုင်မိမိစေရိုင်းကိုအနုရခေထဝိပဿနာတရားဆင်ញင်ပွား၍ယဉ်ကျေးအောင်ဆုံးမလိုက်ကြပါကုန်လော ပြီးတော့ဘာနဲ့ယဉ်ကျေးအောင်ဆုံးမရမှာလဲဆိုတော့ဝိပဿနာတရားနဲ့ဘာတရားနဲ့လဲစိတ်ကိုယဉ်ကျေးအောင်ဆုံးမတဲ့ခံမှာဒါနာကောင်းမှုနဲ့လည်းယဉ်ကျေးအောင်ဆုံးမလို့မရဘူးသီလကောင်းမှုနဲ့လည်းယဉ်ကျေးအောင်ဆုံးမလို့မရဘူးဟောဒီဘာဝနာတရားနဲ့သာယဉ်ကျေးအောင်ဆုံးမနိုင်တယ်ဒါကြောင့်သာစိတ်တဟောအယုတ်ဒီအယုတ်ပြေခုံကဆိုင်မိမိစိတ်ရိုင်းကိုအနုရခေထဝိပဿနာတရားဆင်ញင်ပွား၍ယဉ်ကျေးအောင်စောင့်ရှောက်ကြပါကုန်လော ယထာဥပမာပုံဆိုးဘေကေတုန်ဤဟုမူကားဘင်ငေရွှွညွန်အိုင်ဘွဲ့ထဲ၌ဘင်ငေရွှွညွန်အိုင်ဘွဲ့ထဲ၌တန်တော်ကျွန်နေ၍နေသောဂုံစရောဝဆင်မြောင်းကြီးကဲ့သို့ရသော်ဘုရားရှင်ကိုရောမြတ်ကြီးကရွှွညွန်အိုင်ဘွဲ့ထဲမှာကျွန်နေနေတဲ့ဆင်မြောင်းကြီးအဲ့ဒီဆင်မြောင်းကြီးဟာရွှွညွန်အိုင်ဘွဲ့ထဲကနေပြီးတော့ကုန်းအထက်ရောက်အောင် အားဆိုင်ခွန်ဆိုင်အနေအချင်းယုံပြီးတော့ထွက်ရတယ်အဲလိုရှင်ညုံအိုင်ဘွယ်ထဲမှာကျွန်နစ်နေတဲ့ဆင်မြောင်ကြီးဟာအဲ့ဒီရှင်ညုံဘွယ်ထဲကနေကုန်းတရအောင်ယုံထွက်တယ်လို့တင်းတို့လည်းပဲကိလေသာဘွယ်ထဲကယုံထွက်ကြတဲ့ဘယ်ကယုံထွက်ရမှာလဲကိလေသာဘွယ်ထဲကယုံပြီးတော့ထွက်ကြတယ်ဒါကြောင့်ယထာဥပမာပုံဆိုဘယ်ခဲ့သွနီဟူမူကားပင်ငေရှင်ညွန်အိုင်ဘွယ်ထဲ၌တန်တော်ကျွန်နေ၍နေသော ကုံစရုံးမှာဆင်းမြောင်းကြီးကဲ့သို့အတ္တနံမိမိကိုယ်ကိုဒုက္ခလွတ်မြောက်ဖို့ရလွန်စွာခဲ့ခဲကိလေသာတွေဟုသောရှုညုံပွဲထဲမှာဘုန်းကြီးတို့ကိလေသာတွေကကိလေသာရှုညုံပွဲထဲကယုံထွက်ဖို့ရလွယ်သလားခဲရင်သလားတရားရိပ်တာလေးကိုဒီမှာတင်းညာရက်ကလေးဝင်နိုင်ဖို့ရအတွက်ကြိုတင်ပြီးတော့မိမိရဲ့အိမ်မှာကြိုတင်ပြီးတော့ပြင်ဆင်ပြီးတော့ဆောင်ရွက်စရာရှိတာတွေကြိုတင်ပြီးတော့မဆောင်ရွက်ခဲ့ရဘူးလား ပြင်ဆင်စရာရှိတာတွေကြိုတင်ပြီးတော့ပြင်ဆင်ခဲ့ရတယ်။အဲတော့ကိလေသာတွေကိုတော့ရှုံညုံပွဲတွေကနေပြီးတော့ယုံထွက်ဖို့ရန်ခင်းရင်နဲ့အဲလိုခင်းရင်လုံးလို့ကြည်လေ။အများတင်းညာရသည်ကြီးမှာတင်းညာချိန်ခါကာလမှာနေဦးချိန်ခါကာလမှာတရားရိပ်တာကိုဝင်ရောက်နိုင်ပြီမဲ့လူလေးပဲအချို့ပုဂ္ဂိုလ်ကြီးကိလေသာပွက်တဲ့ကယုံမထွက်နိုင်တဲ့အတွေ့အကြုံတရားရိပ်တာဝင်နိုင်သလားမဝင်နိုင်ဘူးလားဝင်နိုင်ကြဘူး အဲတော့ကိလေသာယဉ်ယုံပွေတဲ့ကယုံထွက်ဖို့ရဆိုတာအင်မတန်ခင်းရင်နေဒါကြောင့်အတ္တနာမိမိကိုယ်ကိုဒုက္ခလွတ်မြောက်ဖို့ရလွန်စွာခက်ခဲကိလေသာတွေဟူသောရှုညုံပွေတဲ့မှာဥဒရထလွတ်မြောက်အောင် ထုတ်ဆောင်ကြပါကုန်လောဥဒရထဝိပဿနာတရားအလုံးဖြင့်လွတ်မြောက်အောင်အာထုတ်ကြကုန်ရသတည်း ရားရှင်ကိုရောမြတ်ကြီးကအဲ့ဒီဘာဝရေကဆိုတဲ့ဆင်ကြီးရှုညွန်ပွဲထဲမှာကျွန်နဲ့နေတယ်အဲ့ဒီရှုညွန်ပွဲထဲကနေပြီးတော့ကုန်းအထက်ကိုယုံထွက်သလိုတဲ့တင်တို့လည်းပဲကိလေသာတွေဟူသောရှုညွန်ပွဲထဲကနေပြီးတော့ယုံထွက်ကြလို့ယဟန်တော်မထေရများကိုဘုရားရှင်ကိုရောမြတ်ကြီးအမိန့်ရှိတော်မူတယ်ကိလေသာတွေဟူသောညွန်ပွဲထဲကယုံထွက်ဖို့ဆိုတာဟာ ဘာနဲ့ယုံထွက်ရမှာလဲဆိုရင်ဟောဒီဝိပဿနာဘာဝနာတရားနဲ့ဘာတရားနဲ့ယုံရမင်းယောဂီတို့ရှုပွားအားထုတ်နေကြတဲ့မဟာတတိပဋ္ဌာန်ဝိပဿနာဘာဝနာတရားနဲ့ယုံပြီးတော့ထွက်ကြခုယုံထွက်လာခဲ့ပြီရိတ်တာရောက်နေပြီရိတ်တာရောက်တော့ဘုန်းကြီးတို့ယောဂီများအဲ့ဒီကိလေသာတွေနဲ့တိုက်ပွဲမဝင်ရဘူးလားဝင်နေရတယ်ကိလေသာတွေနဲ့တိုက်ပွဲဝင်နေရတယ် လောဘဆိုတဲ့ကိလေသာတွေဒေါသဆိုတဲ့ကိလေသာတွေမောဟဆိုတဲ့ကိလေသာတွေမာနဆိုတဲ့ကိလေသာတရားတွေအဲ့ဒီကိလေသာတရားတွေနဲ့ယခုမိမိတို့တိုက်ပွဲဝင်နေကြရတယ်။ဒါကြောင့်မို့အဲ့ဒီကိလေသာတွေနဲ့တိုက်ပွဲဝင်တဲ့အခါမှာဒီကိလေသာတွေမဝင်နိုင်အောင်မိမိခန္ဓာညှမ်းဆိုင်ပြီးတော့ထိုင်တဲ့အခါမှာလည်းပဲမိမိရဲ့ပင်နိုင်ကမ္မဋ္ဌာန်းအနေအချင်းဖောင်းအာယုံပင်အာယုံလေးကိုစွဲစွဲမြင်းမြဲတတိကပ်ပြီးတော့နေအောင်မရှုရဘူးလား။ တကယ်လို့အဲ့ဒီရှုမစရာအာယုံပေါ်မှာရှုစိမ့်တွေဆွဲမြဲစွာကပ်ပြီးတော့တည်နေရင်အဲ့ဒီအချိန်မှာလောဘဒေါသမောဟမာနဆိုတဲ့ကိလေသာတရားတွေဝင်နိုင်မှာဟုတ်မလားလုံးဝမဝင်နိုင်ကိလေသာတွေမဝင်နိုင်အောင်ဒီမှာတခါဝရိယစိုက်တတိထဝရိယစိုက်ပြီးတော့ရှုမှပွားများအားထုတ်နေတယ်မိမိဘက်ကတတံဆိုတဲ့တတ်သားတွေဝရိယဆိုတဲ့တတ်သားတွေဒါတွေနဲ့တခါလဲအားဆိုင်ပြီးတော့ရှုမှတ်ပြီးတော့အဲဒီကိလေသာ1500ဆိုတဲ့ကိလေသာတရားတွေနဲ့တိုက်ပွဲဝင်နေတယ် ခုဒီမှာတိုက်ပွဲဝင်ရင်ကနေပြီးတော့တခါလေတိုက်ပွဲကနေလက်မြောက်ရှုံးပေးပြီးတော့တိုက်ပွဲမှာကြာဆုံးသွားတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားဩဆေးရအားထုတ်မယ်ဆိုပြီးတော့ပညာမတန်ခင်ကြိုတင်ပြီးတော့အောင်မယ်နေရာရအောင်တဲ့တိုင်းနေရာရအောင်တဲ့သူများအရင်သွားမှပဲဆိုပြီးတော့ကြိုတင်ပြီးတော့လာကြိုတင်လာပြီးတော့ဒီမှာတရားအားထုတ်တယ်နှစ်ရက်သုံးရက်ကြာတော့ဟောသွားပြီတိုက်ပွဲကြာတိုက်ပွဲကြာပြီ အထုတ်တွေပြင်းကုန်ဖြစ်တော်ဘူး မဖြစ်တော့ဘူးတဲ့ဒီမှာသူမှမရှိဘူးတဲ့စိုးစောက तू မရှိတာ तू တည်ဆုံးလေတည့်ရတဲ့နဲ့ဘာလို့ထွက်လာဟောဒီရောက်ခါမှကဲကြည့်လေတိုက်ပွဲကြသွားဒီရောက်ခါမှတခါလေဟိုမှာအိမ်မှာ तू မရှိဖြစ်ဘူးတဲ့အိမ်ကလည်းကလေးကခုမှငငယ်ရှိသေးတယ်မကြမ်းပါဘူးတဲ့ဟောစိုးစောက तू အပ်ထားခဲ့ပြီးပြီဆယ်ရက်လောက်တော့သွားပေးရစီတဲ့ तू ပဲပြောခဲ့ပြီးပြီအခုဒီရောက်ခါမှကဲဖြစ်သွားတာဒါတိုက်ပွဲမှာအောင်နိုင်တာလားကြဆုံးသွားတာ တိုက်ပွဲမှာကြာဆုံးသွားတာအခုဒီမှာတရားတရားတွေရှုနေတယ်ပွားနေတယ်အားထုတ်နေတယ်ဆိုတာအဲဒီလောဘဒေါသစတဲ့ကိလေသာတရားတွေနဲ့မိမိတို့တိုက်ပွဲဝင်နေတာအဲဒီတိုက်ပွဲဝင်နေတဲ့အခါမှာဒီကိလေသာတွေမဝင်ရအောင်ထိုင်တဲ့ဣရိယာပုထိုင်တဲ့အခါမှာလည်းပဲထိုင်ဣရိယာပုနဲ့အမြဲမပြတ်အနေအချင်းတတိကပ်ပြီးတော့မရှုမှတ်ရဘူးလားအဲလိုရှုမှတ်နေရင်ရှုရအာယုံပေါ်မှာရှုစိတ်လေးဆွဲမြဲစွာကပ်ပြီးတော့တည်နေပြီဆိုရင်လောဘဒေါသမောဟစတဲ့ကိလေသာတရားစုတွေဝင်ခွင့်ရနိုင်သေးရဲ့လား အဲ့လိုမရနိုင်အောင်ထိုင်ပြီးတော့လည်းပဲတတိထားဝိရစိုက်ပြီးတော့ပေါ်ကိုက်အာယုံကိုမရှုရဘူးလားရှုရတယ်အဲ့လိုထိုင်ပြီးရှုမှတ်နေသလိုရက်တဲ့အခါမှလည်းပဲရက်တဲ့ဣရိယာပုနဲ့မရှုရဘူးလားရက်နေတဲ့အခါမှလည်းပဲရက်တဲ့ဣရိယာပုနဲ့ဆံများကခြေပြတဲ့အောင်ဒီကိုယ်လုံးအာယုံစိုက်ပြီးတော့အဲ့ဒီမှာရက်တဲ့ရက်တဲ့ရှုနေရတယ်တကယ်လို့မရှုမှတ်လို့ရှိရင်အဲ့ဒီရက်နေတဲ့အမူအရာမှလည်းပဲလောဘဒေါသစတဲ့ကိလေသာတွေမဝင်နိုင်ဘူးလားအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိတွေမဝင်နိုင်ဘူးလား ဝင်နိုင်တာပဲရက်နေတာငါပဲငါရက်နေတာပဲဆိုရဲငါဆိုရဲအတ္တငါဆိုရဲသက္ကာယဒိဋ္ဌိတွေဝင်လာလိမ့်မယ်ဒါကြောင့်အဲ့ဒီဒိဋ္ဌိတွေမဝင်နိုင်အောင်လောဘဒေါသဆိုတဲ့ကိလေသာတရားစုတွေမဝင်နိုင်အောင်ရက်တဲ့အခိုက်မှလည်းပဲရက်တယ်ရက်တယ်မရှုရဘူးလားရှုနေရတာပဲအဲ့လိုရက်တယ်လို့ရှုမှတ်တဲ့ခါကလာမှာအဲ့ဒီမှာခန္ဓာကိုယ်ကြီးတစ်ခုလုံးဟာတောကံတောင်တင်းလှုပ်ရှားရင်းရိုင်နေတဲ့သဘောကိုအမှန်တိုင်းမတွေ့ရဘူးလားအဲ့လိုရင်းရိုင်နေတဲ့သဘောလှုပ်ရှားနေတဲ့သဘောတောင်တင်းနေတဲ့သဘောဟာဓာတ်နဲ့ပြောရင်ဘာဓာတ်လဲ ဝါယောဓာအဲ့ဒီဝါယောဓာဟာယုတ်တရားလားနံတရားလားအဲ့ဒီဟာလေးကို ရှုမှတ်ရင်းနဲ့သိနေတဲ့စိတ်လေးကဗာတရားလဲအဲ့တော့ရတဲ့လို့ရှုမှတ်တဲ့ခါကာလမှာငါဆိုတာ တွေ့သေးရလားယောက်ျားမိန်းမဆိုတာတွေ့သေးရလားဘာနဲ့ဘာသာတွေ့နေတယ်ယုံနဲ့နံကိုအမှန်တွေ့နေပြီအဲ့ဒီမှာငါဆိုရင် အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိတွေမကွာပေဘူးလားရက်တယ်လို့ရှုမှတ်နေတဲ့ခက်ကလေးမှလည်းပဲကွာနေတယ်အဲ့လိုရှုမှတ်နေလို့ရှိရင် မိမိရဲ့ဒီမှာလိုချင်မှုဆိုတဲ့လောဘမြန်နှုတ်မှုဆိုတဲ့ဒေါသဆွဲလန်းမှုဆိုတဲ့လိုချင်မှုမြန်နှုတ်မှုဆွဲလန်းမှုဆိုတဲ့လောဘတရားတွေနောက်စိတ်ဆိုစိတ်ပြည့်မှုဆိုတဲ့ဒေါသတရားတွေတွေ့ဝင်မှုဆိုတဲ့မောဟတရားတွေဒီကိလေသာတရားစုတွေရောဝင်ခွင့်ရပါဦးမလားမရနိုင်တော့ဒါကြောင့်မို့ရက်တဲ့အခါမှာလည်းပဲရက်တဲ့အမှုရာသွားနေတဲ့အခါမှာလည်းပဲဈဉ္ညာသွားနေတဲ့အခါမှာလည်းပဲကြွားတဲ့အမှုရာလှမ်းတဲ့အမှုရာခြားတဲ့အမှုရာလေးကိုတတိဥသိတဲ့စိတ်ကလေးနဲ့မရှုရဘူးလားရှုနေရတာပဲ တကယ်လို့အဲ့ဒီပုံမှာမရှုမိလို့ရှိရင်ငါသွားနေတာပဲသွားနေတာငါပဲဆိုတဲ့အတ္တဒိဋ္ဌိတွေမဝင်နိုင်ဘူးလားတက္ကရာဒိဋ္ဌိတွေမဝင်နိုင်ဘူးလားတကယ်လို့အဲ့ဒီသွားတဲ့အမူအရာပုံမှာယောဂီရဲ့တတိဥစီတွေစိတ်လေးကပ်ပြီးရှုနေမယ်ပွားနေမယ်အာထုတ်နေမယ်ဆိုပါရင်အမှန်တိုင်းသိပြီးတော့ကြွတဲ့ခံမှလည်းတရွေ့ချင်းတရွေ့ချင်းရွေ့ပြီးတော့ကြွလာတဲ့သဘောလမ်းတဲ့ခံမှလည်းတရွေ့ချင်းတရွေ့ချင်းရွေ့ရွေ့ပြီးတော့တောင့်တင်းသွားတဲ့သဘော ချနေတဲ့ကံမှလည်းတရွေချင်းတရွေချင်းလေးကျသွားတဲ့သဘောအဲ့ဒီလိုဝါယောဓာတ်သဘောတွေတေဇောဓာတ်ရဲ့သဘောတွေအာဘောဓာတ်ရဲ့သဘောတွေကြံနေထီးတဲ့ကံမှပထဝီဓာတ်ရဲ့သဘောတွေအဲ့ဒီဓာတ်သဘောလေးတွေသိသိချာချာညံနဲ့သိနေပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမကွာပေဘူးလားအဲ့ဒီအာယုမစိတ်လေးမိနေတဲ့အချိန်လေးမှာကြွတဲ့ပုံမှန်လှမ်းတဲ့ပုံမှန်ချတဲ့ပုံမှန်အာယုမစိတ်မိနေတဲ့အချိန်မှာလောဘဒေါသစတဲ့ကိလေသာတရားတွေဝင်ခွင့်ရသေးရဲ့လား အဲ့တော့ကိလေသာတရားတွေမဝင်စေခြင်းဘူးဆိုရင်ဘုန်းကြီးတို့ယောဂီများဟာထိုင်ရင်ဖြစ်စေရရင်ဖြစ်စေသွားရင်ဖြစ်စေနောက်ဆုံးအိယာဘုလျှောင်းတဲ့အချိန်မှာဖြစ်စေဣရိယာဘုတိုင်းဣရိယာဘုတိုင်းဣရိယာဘုမရွေရှုပွားအားထုတ်ပြီးတော့မနေရဘူးလားအဲ့လိုအမြဲမပြတ်တတိကပ်ပြီးတော့ရှုနေမယ်ဆိုရင်အဲ့ဒီကိလေသာတရားစုတွေဝင်ခွင့်ရသေးရဲ့လားကိလေသာတရားစုတွေမဝင်နိုင်အောင်အခုယောဂီတို့ဟာဝိပဿနာတိုက်ပွဲဝင်နေတာဝိပဿနာတရားတွေရှုပြီးတော့တိုက်ပွဲဝင်နေတာ ဒါရင်လားဆိုတော့ဘုန်းကြီးတို့ယောဂီများဒီမိမိဣရိယာပုတ်တိုင်းနေရှုမှတ်ရမှလားဆိုတော့ဘုန်းကြီးတို့ယောဂီများနေရမရွေးရှုရတယ်။ဘာမရွေးတယ်လဲ။နေရမရွေးဆိုတာဓမ္မယုံမောရင်တရားရှုမှတ်ရမှလားဆိုတော့မဟုတ်ဘူး။မိမိအဆောင်ရောက်တဲ့အခါမှာလည်းဘာလုပ်နေရမှာလဲ။တကယ်လို့မရှုမှတ်ရင်အဲ့ဒီအချိန်မှာကိလေသာတရားတွေမဝင်နိုင်ဘူးလား။ရှုမှတ်မှုလေးလွတ်သွားတာနဲ့တခြားစိတ်ကြားစိတ်အဲ့ဒီကိလေသာစိတ်တွေဝင်တော့တာပဲ။ ဒီကိလေသာတရားစိုးတွေမဝင်စေခြင်းမှုဆိုရင်တတိထာဝရိယစိုက်ပြီးတော့မိမိဓမ္မယုံမှာအမြင့်မပြတ်တတိကပ်ပြီးရှုမှတ်တယ်လို့မိမိအဆောင်မှလည်းပဲပြုပွားကိစ္စတွေပြုရင်မရှုမှတ်ရပြီဘူးလားကဲဒီတော့ဓမ္မယုံမှလည်းရှုမှတ်မိမိအဆောင်မှလည်းရှုမှတ်နေတယ်လို့ရေချိုးတဲ့နေရာမှလည်းပဲမလုပ်နေရမယ်ဟဲ့သို့မဟုတ်တန့်စင်ကန်းနဲ့ရောက်တဲ့ခံမှလည်းပဲမလုပ်နေရမယ်ဟောငါဟာဒီအညစ်အကြေးစွန့်နေတဲ့အချိန်ကြီးမှာတော့ဒီမြင့်မြတ်တဲ့တရားမရှုမှတ်ကောင်းပါဘူးလို့စိတ်ထဲမှာမထင်လိုက်ပါနဲ့ မြတ်စွာဘုရားကဥစ္စာရပတ္တဝါကာမေတဲ့ကျင်ကြီးကျင်ငယ်စွန့်မှုပြုရင်လည်းပဲတမ္ပဇာနာကာရီအတိညာလေးနဲ့ပြုတတိလေးနဲ့ပြုတယ်ကျင်ကြီးကျင်ငယ်စွန့်တဲ့နေရာမှာကိုလည်းပဲတတိလွတ်ရမလားမလွတ်ရဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများတန့်စင်ကန်းနဲ့ရောက်တဲ့ချိန်မှလည်းပဲရှုကောင်းသလားမရှုကောင်းဘူးလားကဲဒီလိုဆိုရင်နေရာရွေးဖို့လိုသေးရလားအဲ့လိုနေရာမရွေးတတိကပြီးတော့ဝရိယလေးစိုက်ပြီးရှုနေပွားနေမယ်အထုတ်နေမယ်ဆိုရင်ကိလေသာတရားတွေဝင်ခွင့်ရအောင်မလား တဲ့နေရတယ်လားဆိုတော့အချိန်လည်းမရွေးပါနဲ့။ဘာမရွေးရမှာလဲ။ဣရိယာပုလည်းမရွေးနဲ့နေရလည်းမရွေးနဲ့နောက်တစ်ခါနံပါတ်3ကအချိန်မရွေးနဲ့အချိန်ဆိုတာနာနဲ့အချိန်နေ့အချိန်ညအချိန်အချိန်3ပါ။အဲ့တော့နာနဲ့အချိန်နေ့အချိန်တွေကတော့ဖြင့်ရှုမှတ်မယ်။ညအချိန်တော့ဖြင့်ကအိတ်လိုက်မယ်စောကြီးအဲ့လိုမလုပ်လိုက်ပါနဲ့တဲ့။အိတ်မပြောမချင်းနေ့မှာရှုမှတ်တယ်လို့နာနဲ့မှာရှုမှတ်တယ်လို့ညအချိန်မှာလည်းပဲမလုပ်နေရမလဲ။ တတိထားပြီးတော့ရှုမှတ်လို့အာယုံမစိတ်လေးမိပြီးရှုမှတ်မှုလေးမြဲနေရင်ဒေါဘဒေါသစတဲ့ကိလေသာတွေဝင်ခွင့်ရပါအောင်မလားမရနိုင်တော့ဘူးအဲရောအာယုံမစိတ်လေးမိနေပြီဆိုရင်ကိလေသာတွေဘယ်မှဝင်ခွင့်မရအဲလိုကိလေသာမဝင်နိုင်အောင်ဘုန်းကြီးတို့ကတတိထားဝရိယစိုက်ပြီးအမြဲတမ်းရှုမှတ်ပြီးတော့တိုက်ပွဲမဝင်ရပြီဘူးလားဗျာတိုက်ပွဲဝင်နေရတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုအပ္ပမဒါရတ္တမမိပါနဲ့ မြင်ရမှလည်းမမိပါနဲ့ကြားရမှလည်းရှုမှတ်ဖို့မမိပါနဲ့ထိုင်ရထားရသွားရလျောင်းရမှလည်းရှုမှတ်ဖို့မမိပါနဲ့အဲ့လိုမမေ့ရတယ်လို့မြင်ရကြားရနားရစားရတွေ့ထိရစိတ်ကိုစဉ်းစားကြံစည်ရမှလည်းမမိပါနဲ့အာယုံနဲ့ द्वार ဆုံတိုင်းဆုံတိုင်းမြင်ခိုက်မှလည်းပဲဘုန်းကြီးတို့ယောဂီများမြင်တယ်လို့ရှုမှတ်ဖို့မမေ့နဲ့တကယ်လို့ရှုမှတ်ဖို့မေ့နေလို့ရှိရင်အဲ့ဒီမျက်စိနဲ့အစဉ်ဆုံရကနေပြီးတော့လောဘကိလေသာတွေဒေါသကိလေသာတွေမဝင်နိုင်ဘူးလား ဆင်းအာယုံကောင်းကောင်းလေးမြင်ရတဲ့အခါကျတော့သဘောကျနှစ်သက်မှုဆိုတဲ့လောဘကိလေသာမဝင်နိုင်ဘူးလားအစင်းအာယုံမကောင်းတဲ့အာယုံမျိုးမြင်ရတဲ့အခါကျတော့ဟောသဘောမကျမှုမနှစ်သက်မှုစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသကိလေသာတွေမဝင်နိုင်ဘူးလားဒါဘယ်ဟာကိလေသာတွေဝင်တာလဲဆိုရင်မျက်စိပေါက်ကဘယ်ပေါက်ကဝင်တာလဲအဲ့တော့မဝင်နိုင်အောင်ဘုန်းကြီးတို့ယောဂီများကတတိထားဝရိယဆိုင်ပြီးတော့မရှုရဘူးလားဟောရှုလိုက်တဲ့အခါကလည်းကြတော့ဟောမှမြင်ကြိုက်ကလေးမှမြင်တယ်လို့ရှုရင်မျက်စိအကြည့်ကလည်းရုပ်တရား ကိုကအဆင်းကလည်းပါလေရုပ်တရားပဲအဲ့ဒီရုပ်လေးနှစ်ခုတိုက်ဆုံလိုက်တဲ့အခါမြင်သိမှုလေးမဖြစ်ပေဘူးလားအဲ့ဒီမြင်သိမှုလေးကနာတရားအဲ့တော့မြင်ကြိုက်ကလေးမှာဗာနဲ့ဘာသာတွေ့ရတယ်ရုပ်နဲ့နာမဲတွေ့ရတယ်ဒါရင်လားဆိုတော့ဟိုကမြင်ရတဲ့အဆင်းကလည်းပေါ်ပြီးဗာဖြစ်သွားတာဟောမျက်စိဒီမှာမြင်သိစိတ်ကလေးကလည်းသိပြီးဗာဖြစ်သွားတာမြဲတာလားမမြဲတာအဲ့ဒီမမြဲတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့သိသွားပြီဆိုရင်ကိလေသာတွေဝင်နိုင်ပါဦးမလား မဝင်နိုင်တော့ဘူးဒါကြောင့်မြင်လျင်မြင်တာယောဂီမှာတေချာသိအောင်မှတ်ရမယ်မြင်ကြကလေးမှာမြင်နေမြင်နေရှုရအဲလိုတေချာသိအောင်မှတ်တေချာသိအောင်ဆိုတာအခုပြောတဲ့မမြဲတဲ့သဘောကိုသိအောင်ဆင်းရဲတဲ့သဘောကိုသိအောင်အလိုတိုင်းမဖြစ်တဲ့သဘောကိုသိသွားပြီဆိုရင်မြင်ရတဲ့အစင်းနဲ့စပြီးတော့လောဘဒေါသကိလေသာတွေဝင်ခွင့်ရပါဦးမလားကဲဆိုကြည့်လိုက်စမ်းပါမြင်နေရင်မြင်တာမြင်နေမြင်တာယောဂီမှာယောဂီ သေချာသိအောင်မှတ်ရမယ်သေချာသိအောင်မှတ်ရမယ်မြင်တယ်မှတ်ရမြင်တယ်မှတ်ရကိလေသာကိလေသာကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်မြင်လျင်မြင်တာမြင်လျင်မြင်တာယောဂီမှာယောဂီမှာသေချာသိအောင်မှတ်ရမယ် တေချာသိအောင်ဆိုတာမြဲတာလားမမြဲတာလားမမြဲတာလေးကိုတေချာသိအောင်မှဆင်းရဲတာလေးကိုတေချာသိအောင်မှအလိုအတိုင်းမဖြစ်တာလေးကိုတေချာသိအောင်မှအဲ့လိုမမြဲဆင်းရဲအစိုးမရတဲ့သဘောအနိစ္စဒုက္ခအနတ္တသဘောဉာဏ်မှထင်သွားရင်အဲ့ဒီဆင်းနဲ့စပ်ပြီးတော့လူကျင်မှုနှစ်သက်မှုမြန်နှုံမှုတွေ့တာမှုဆိုတဲ့လောဘကိလေသာတွေဝင်နိုင်မှာအောင်မလားဒီအဲ့လိုသိအောင်မှသိပြီဆိုရင်ကိလေသာတွေဘာဖြစ်သွားလဲကင်းသွားရင်မြင်တယ်မှတ်ရမြင်တယ် ကိလေသာကင်းကွာနိုင်တော့တယ်အဲ့လိုပဲမြင်ကိုက်မှမြင်တယ်မှလို့ကိလေသာ ကင်းကွာတယ်လို့ကြားကိုက်မှလည်းပဲကြားတယ်လို့မရှုမှတ်ရင်ကိလေသာတွေမဝင်နိုင်ဘူးလားကြားရတဲ့အတန်အာယုလေးနဲ့စပြီးတော့သဘောကျစရာအတန်အာယုလေးတွေကြားလာရင်နှစ်တယ်မှုသဘောကျမှုမဖြစ်ဘူးလားဖြစ်တယ်တခါတည်းမှာဟိုးဘက်က အခုဘုန်းကြီးတို့ကျောင်းဝင်းနေဆိုတာလည်းပဲအိမ်ဝင်းနေနဲ့ကန့်တတိုင်းကလည်းအိမ်ဝင်းနေနဲ့ကန့်ကန့်နေတဲ့အခါကလည်းကြတော့ဟိုကမြမတန်ရုံမြင့်တန်ကြာစသည်ကလွှင့်တဲ့အချိန်ကျတော့ဟိုမှာ TV ကိုကြယ်ကြီးဖွင့်နေသူတို့ကလည်းကြည်တမ်းမောင်တီးကကလေးတွေယောဂီတွေကိုငဲ့လို့လားတနာလို့လားမသိဘူးအကျယ်ကြီးပွင့်တယ်အကျယ်ကြီးပွင့်တော့ဒီကကြားတော့ဟိုကဟိုမှာရေတပင်းလေးပါလိညာတွေရဲ့တခါလဲတီးဆိုးနေတာတွေအဲ့ဒီမှာဖွင့်တော့ဟောယောဂီကထိုင်ရင်းကနေနေရွက်ကတခါလဲအဲ့ဒီဘက်နားဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်တော့ ခေါင်းကဟိုမှာအပြင်ထွက်တော့မှအကိုကြီးကတွင်းကြတယ်နားဟိုဘက်ကိုဆွဲဆွဲဆွဲဆွဲနားဆိုင်နေတယ်အဲ့ဒါတခါတရံမှာခေါင်းကြီးပါစောင့်ပြီးပါနေတယ်အဲ့ဒါနားဆိုင်တဲ့ဘက်ကိုအဲ့ဒါကိုကစောင့်ဆောင်ပါသွားတာအဲ့ဒါသဘောကျလို့လားသဘောမကျလို့လားအဲကောင်းတဲ့အတန်လေးကြားနေရတဲ့ခါသဘောကျတယ်ဒါလူချင်းမှုနှစ်သက်မှုသဘောကျမှုဆိုတာလောဘကိလေသာဝင်နေတာနားပေါက်ကဘယ်ပေါက်ကလဲနားပေါက်ကကိလေသာဝင်နေတာ အဲအလိုမရှိတဲ့အတန်မျိုးကြားကြည့်ပါလားဒုံတိုင်းစသည်ဖြင့်ဆူညံနေတာခွေတွေကိုက်နေတာတခါလဲဆူညံနေတဲ့အတန်မျိုးကြားရင်သဘောကျသလားမကျဘူးလားဟောကိုကတရားလေးကြိုးစားမှတ်နေတဲ့နောက်ကလူကကြွကြွအကြီးနှိုက်ပြီးဒီလိုယူယူယူယူနေနိုင်ကဲအဲ့ဒီတန်ကြားရင်သဘောကျသလားမကျဘူးလားဟေးအဲ့ဒီသဘောမကျတဲ့ကစိတ်ထဲမှာဒေါသစိတ်တွေမဖြစ်ဘူးလားဖြစ်တယ်အဲ့ဒါနာဘောက်ကကိလေသာဝင်နေတာဒေါသကိလေသာတွေနာဘောက်ကနေဗာကိလေသာတွေဝင်တာ အဲအဲ့တော့ကိလေသာမဝင်အောင်ကြားတဲ့အခါမှာလည်းကြားရင်ကြားတယ်မရှိပါဘူးလားဘာတန်ပဲဖြစ်ဖြစ်ကောင်းတဲ့တန်ကြားလဲကြားတယ်မှတခြင်းတန်ကြားလဲကြားတယ်မှတရားတန်ကြားလဲကြားတယ်မှထူတန်ရိုက်တန်ခွေးတန်စသည်ဖြင့်လူတန်စသည်ဖြင့်ကြားရင်ကြားတယ်တာရှု ရှုရင်ဟိုကတန်ကလည်းပဲယုတ်တရားတန်တက်လေးကနာကြည့်ကလည်းယုတ်တရားသူတို့နှစ်ခုဆုံလိုက်တဲ့အခါမှာကြားသိမှုလေးမဖြစ်ဘူးလားသောတာဝိညာဉ်ဆိုတဲ့ကြားသိမှုလေးဖြစ်တယ်အဲ့ဒါနန္တရား ကြားခိုက်မှာကြားတယ်လို့ရှုတဲ့အခိုက်ကလေးမှာဆိုရင်ဘာနဲ့ဘာသာတွေ့ရတယ်ယုံနဲ့နာမည်ဟောဒီအတန်လေးကလည်းပေါ်ပြီးပါဖြစ်သွားတာလေတေချာရှုကြည့်တေချာရှုကြည့်ပထမကြားတဲ့အတန်နဲ့ဒုတိယကြားတဲ့အတန်မတူပထမအတန်မရှိတော့ပြောက်သွားနောက်တစ်ခါကြားတာကဒုတိယအတန်ဒီကသိနေတဲ့သိစိတ်ကလေးကလည်းပထမသိတာနဲ့ဒုတိယသိတာနဲ့တူရလားပထမသိပြီးတာလေးကမရှိတော့ဘူးဟိုကအတန်နဲ့တူပြောက်သွားပြီနောက်တစ်ခါသိတဲ့အတိကနောက်တစ်ခါဒုတိယအတိ အဲ့ဒါကြောင့်ကိုပထမသိတဲ့အသိဟာမရှိတော့ဘူးနောက်တစ်ခါဒုတိယအသိဖြစ်ပေါ်လာတယ်ဒုတိယအသိလေးကလည်းသိပြီးတာနဲ့ဘာဖြစ်သွားတာလဲမြဲတာလားမမြဲတာလားအဲ့လိုမမြဲတဲ့သဘောကိုကိုယ်တိုင်ဉာဏ်သက်ဝင်သွားရင်အဲ့ဒီကြားရတဲ့အတန်နဲ့ဆက်ပြီးတော့သဘောကျတာစိတ်ဆိုးစိတ်ပြတ်တာရှိပါဦးမလားဘယ်ဆိုလိုက်ကြားလျင်ကြားတာကြားလျင်ကြားတာယောဂီမှာယောဂီမှာတေချာသိအောင်မှတ်ရမယ်တေချာသိအောင်မှတ်ရမယ်ကြားတယ်မှတ်ရ ကိလေသာကင်းကွာနိုင်တော်ရေနံလျင်နန္တာမွေးလျင်မွေးတာယောဂီမှာသေချာသိအောင်မှတ်ရမယ်နန္ဒေမှတ်ရမွေးတယ်မှတ်ရ ကိလေသာကင်းကွာနိုင်တော်တယ်နှာခေါင်းနဲ့အနားဆုံခဲ့မှလည်းဒီတိုင်းပဲလေတခြားရှုနာရင်နာတယ်လို့ရှုမွေးရင်မွေးတယ်လို့ရှုတကယ်လို့မရှုနိုင်ရင်နာရင်စိတ်ဆိုးလာတာဒီလောက်လူအများကြီးတွေမှာဟောစိတ်ကစိတ်ကဖြစ်နေတာမစင်ငြင်ဘူးထသွားရင်ပြီးရတဲ့ဟောစိတ်ထဲမှာ မကျေနပ်နေတာအဲ့ဒါဒေါသကိရိတာတွေဝင်တာနှာခေါင်းပေါက်ကဘယ်ပေါက်ကဝင်တာလဲနှာခေါင်းပေါက်ကဝင်တာဟောဒီလိုမဟုတ်ဘဲနဲ့မိမိရဲ့နှာဝမှာတခါလဲဇွန်ပန်းနံလေးတွေဆွဲပန်းနံလေးနှင်းစီပန်းနံလေးတွေအနံလေးမှုေးလိုက်အောင်မဲ့တပြင်းလေးများရှာပြီးယူလိုက်တယ်အဲ့ဒီခါကျတော့သူကသဘောတွေကျတယ်သူကိုမေတော်ကြီးလာစောင့်ရှောက်သူနန်းလာမေတော်ကြီးကစောင့်ရှောက်နေတဲ့ဒါသဘောကျတာလားသဘောမကျတာလား အဲ့ဒါနှာခေါင်းပေါက်ကကိလေသာဝင်နေတာဘယ်ပေါက်ကလဲနှာခေါင်းပေါက်ကဟောစားတဲ့အခါမှာလည်းဒီတိုင်းပဲရှုလိုက်ပါရှုရင်ကိလေသာတွေကျင်နိုင်တယ်မရှုရင်ကိလေသာတွေမကိမ့်နိုင်ဘူးလားဆိုကြည့်လိုက်စားလျင်စားတာစားလျင်စားတာယောဂီမှယောဂီမှတေချာသိအောင်မှတ်ရမယ်တေချာသိအောင်မှတ်ရမယ်စားရမှတ်ရစားရမှတ်ရကိလေသာကိ ကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်အေးမိမိတို့အခုစားတဲ့အခါကလမှာတရားနဲ့အရသာလေးထိတွေ့တဲ့အခါလေးတွေမှာရှုမှတ်သွားရရှုမှတ်တဲ့အခါမှာအရသာသိရင်လည်းသိတာလေးရှုမှတ်ရဝါရင်လည်းဝါတာလေးရှုမှတ်ရမျိုးရင်လည်းမျိုးတာလေးရှုမှတ်ရလုံမုတ်ပဲနဲ့မိမိဆွန့်လုံကလေးကိုဆွန့်ပွဲထိုင်တာကစပြီးတော့ရှုမှတ်မယ်ဆိုရင်ကတော့အဲ့ဒီမှာ အာယုံမစိတ်တွေမိနေပြီထိုင်ရင်ထိုင်တာမှတ်တယ်မြင်ရင်မြင်တာမှတ်တယ်လက်လန်းရင်လက်လန်းတာမှတ်တယ်ကိုင်ရင်ကိုင်တာမှတ်တယ်ခန့်ရင်ခတ်တာမှတ်တယ်ထည့်ရင်ထည့်တာမှတ်တယ်ဘုံမို့ကိုရင်ကိုတာမှတ်တယ်ခန့်ရင်ခတ်တာမှတ်တယ်ယူရင်ယူလာတာမှတ်တယ်ခေါင်းလေးငုံလိုက်ရင်ငုံတာမှတ်တယ်ပါးစပ်ဟာရင်ဟာတာမှတ်တယ်ပါးစပ်တဲ့ဆွန်းလို့ထဲတော့ထဲတာမှတ်တယ်ဇွန်းလေးပြန်ပြီးတော့ခြားတော့ခြားတာမှတ်တယ်အားလုံးလက်ကလေးငြိမ်သွားပြီဆိုမှဟောပါးစပ်ကလေးလှုပ်ရင်ဝါရင်ဝါတယ်ဝါတယ်ဝါတယ်မှတ်တယ်မျိုးရဲ့ကံမှာမျိုးတယ်မျိုးတယ်မှတ်တယ် အဲ့ဒီခါကာလကြတော့အာယုံမစိတ်မိနေပြီဆိုရင်ဒီစားနေရတာစားတယ်အရသာနဲ့ဆက်ပြီးတော့သဘောကြတာသဘောမကြတာရှိသေးရလားဗျာမရှိတော့ဘူးအဲ့ဒီမှာစားနေဝမ်းနေခြင်းခါကာလမှာပဲအာယုံမစိတ်မိနေပြီဆိုရင်လောဘလည်းမဝင်ဘူးဒေါသလည်းမဝင်ဘူးနောက်ဆုံးယန္တတဏ္ဍာတွေစားရင်ဝါရင်နဲ့ပဲကိလေသာတွေမကင်းမိဘူးလားအေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများစားနေတဲ့ကံမှလည်းပဲရှုမှတ်မှုလေးနဲ့စားသွားဖို့ နောက်အတွေ့အထိတွေ့ထိတဲ့အခါမှာလည်းဒီတိုင်းပဲဆိုလိုက်ထိလျင်ထိတာထိလျင်ထိတာယောဂီမှယောဂီမှသေချာသိအောင်မှတ်ရမယ်သေချာသိအောင်မှတ်ရမယ်ထိတယ်မှတ်ရထိတယ်မှတ်ရကိလေသာကိလေသာကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်အတွေ့အထိဆိုရင်လည်းကောင်းတဲ့အတွေ့အထိမကောင်းတဲ့အတွေ့အထိကောင်းတဲ့အတွေ့အထိလေးတွေ့ထိရရင်သဘောကျတယ် မကောင်းတဲ့အတွေ့အထိတွေ့ထိရရင်သဘောမကျဘူးအဲ့ဒီမှာအတွေ့အထိနဲ့စပ်ပြီးတော့လောဘဒေါသကိလေသာတွေမဝင်နိုင်ဘူးလားအေးအဲ့ဒီမှာလဲထိရင်ထိတာလေးရှုမှတ်သွားမယ်ဆိုရင်အဲ့ဒီထိမှုလေးရဲ့ထိတာရဲ့သိတာရဲ့အဲ့ဒီမှာပေါ်ပြီးပြောက်မမြဲတဲ့သဘောလေးကိုကိုယ်တိုင်ညံသက်ဝင်သွားပြီဆိုရင်ထိမှုနဲ့ဆက်လို့ရောကိလေသာတွေဝင်နိုင်မှာဟုတ်မလားဗျာဝင်နိုင်တော့ဟောနောက်တကကြံစီစိတ်ကူးရဲ့ခံမှာကဲဆိုကြည့်လိုက်ကြံလျင်ကြံတာကြံလျင်ကြံတာယောဂီမှာယောဂီ သေချာသိအောင်မှတ်ရမယ်သေချာသိအောင်မှတ်ရမယ်ကြံတယ်မှတ်ရကြံတယ်မှတ်ရကိလေသာကိလေသာကင်းကွာနိုင်တော့တယ်ကင်းကွာနိုင်တော့တယ်တခါတရံကြတော့လည်းပဲကိုယ်အကြံစီလေးနဲ့ကိုယ်သဘောကျနှစ်သက်နေမယ်သဘောတွေကြပြီးပြုံးလို့အောင်မယ်မျက်နှာမှာပြုံးရည်တွေတန်း ဟောအဲ့ဒီမှာသဘောမကျစေရအတွေ့အာယုံလဲဝင်လာရောမျက်နှာမှာချက်ချင်းတစ်ခါလဲပြက်သွားတယ်မျက်မှောင်ကျုပ်သွားတယ်တစ်ခါလဲမျက်နှာရဲသွားအဲကောင်းတဲ့အကြံစီလားမကောင်းတဲ့အကြံစီလားေးမကောင်းတဲ့အကြံစီတွေဝင်လာတော့သဘောမကျဘူးစိတ်ပြက်တဲ့ဒေါသထွက်တယ်ကောင်းတဲ့အကြံစီလေးဝင်လာတော့သဘောကျတယ်နှစ်သက်ဒါစိတ်ကူးကြံစီမှုနဲ့စပ်ပြီးတော့လည်းပဲလောဘဒေါသကိလေသာတွေမဝင်နိုင်မိဘူးလားအဲ့ဒီဟာလေးတွေကိုသာရှုမှတ်ရင်းနဲ့ပဲပေါ်ပြောက်ဖြစ်ပြနေတဲ့သဘောကိုကိုယ်တိုင်ညံသက်ဝင်သွားရင် အဲ့ဒီကြံစီစိတ်ကူးမှုနဲ့ဆက်လို့လည်းပဲကိလေသာတွေဝင်ခွင့်ရပါဦးမလားဒါကြောင့်ဘုန်းကြီးတို့ယောဂီများကိလေသာနဲ့တိုက်ပွဲဝင်တဲ့အခါကာလမှာထိုင်ပြီးရှုမှတ်ယုံနေမှုပဲနဲ့ရက်တဲ့ခါလဲရှုသွားတဲ့ခါလဲရှုလျောင်းတဲ့ခါလဲရှုဣရိယာပုမရွေးဘာလုပ်နေရမလဲရှုမှတ်နေရမယ်အဲ့လိုဣရိယာပုမရွေးရှုမှတ်ရတယ်လို့မြင်ခိုက်မှလဲရှုကြားခိုက်နားခိုက်စားခိုက်တွေ့ထိခိုက်စိတ်ကူးစဉ်းစားကြံစီခိုက်မှလည်းပဲမပြမရှုရပေဘူးလားဘုန်းကြီးတို့ဒီမှာတက်မတော်သားတွေစစ်တိုက်တဲ့အခါကာလမှာ ရန်သူလာတဲ့ဘက်လှည့်ပြီးတော့မတက်ရဘူးလားရန်သူကအရှိကလာရင်ဘယ်ဘက်ကိုလှည့်တိုင်မယ်အေးရန်သူကအနောက်ကလာရင်ဘယ်ကိုလှည့်တိုင်မယ်တောင်ဘက်ကလာရင်မြောက်ဘက်ကလာရင်အေးမြောက်ဘက်ကိုလှည့်တယ်ရန်သူလာတဲ့ဘက်လှည့်တိုက်တယ်လို့အခုကိလေသာနဲ့တိုက်ပွဲဝင်နေတဲ့ယောဂီဟာလည်းပဲဘုန်းကြီးတို့ယောဂီများ ပေါ်လာတဲ့အာယုံဆုံလာတဲ့အာယုံကိုဘုန်းကြီးတို့ရှုမှတ်ပြီးတော့မပယ်ရဘူးလားမြင်ခိုင်းမှမြင်တယ်ရှုမှတ်ပြီးတော့တိုက်ပွဲဝင်လိုက် ကြားကြိုက်မှာကြားတယ်ဒီမှာကိလေသာမဝင်အောင်အဲ့ဒီမှာတိုက်ပွဲဝင်ရအဲ့တော့တတ်မတော်သားတွေဟာတိုက်ပွဲဝင်တဲ့အခါမှာရန်သူလာတဲ့ပဲလှည့်တိုက်သလိုကိလေသာနဲ့တိုက်ပွဲဝင်နေတဲ့ယောဂီများဟာလည်းပဲအာယုန်နဲ့ द्वार ဆုံကြိုက်မှာဆုံကြိုက်ဆုံကြိုက်မှာရှုမှတ်ပြီးတော့တိုက်ပွဲမဝင်ရဘူးလားဗျာအဲ့လိုဝင်နေတဲ့အခါမှာအခုကိလေသာဆိုတဲ့တရားစိုးတွေဝင်ခွင့်ရပါဦးမလားမရတော့ဘူးဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီ ရွှွညွန်ပွဲတဲမှာကျွန်းနဲ့နေတဲ့ဆင်ကြီးဟာကုန်းအထက်ကိုအားဆိုင်ပြီးယုံထွက်တယ်လို့သင်တို့လည်းပဲကိလေသာပွဲထဲကယုံပြီးတော့ထွက်ကြလို့အာပေးတိုက်တွန်းတရားမဟောဘူးလားဗျာအဲလိုအာပေးတိုက်တွန်းတရားဟောတာဘာကြောင့်လဲဆိုတော့ရဟန်းတော်မထေမြတ်များဟာဘုန်းကြီးတို့ဒီမှာပါဝေကဆင်ကြီးရဲ့အကြောင်းနဲ့ဆက်ပြီးတော့မြတ်စွာဘုရားကိုလျှောက်လို့ဘုရားရှင်ကိုရောမြတ်ကြီးဇေတဝန်အကြောင်းတော်မှာတရင်သုံးပြီးတော့နေစဉ် အဲ့ဒီမှာကောသလမင်းကြီးရဲ့မင်္ဂလာဆင်တော်ကြီးဖြစ်တဲ့ပါဝေယကဆိုတဲ့ဆင်တော်ကြီးရှိတယ်။အဲ့ဒီပါဝေယကဆင်တော်ကြီးဟာငယ်ရွယ်စဉ်အာအင်ဗလနဲ့ပြည့်စုံတဲ့အချိန်ကာလတုန်းကတော့ပွဲတိုင်းမရှောင်တိုက်ပွဲတိုင်းကိုအောင်မြင်အောင်တိုက်ခိုက်နိုင်တဲ့မင်္ဂလာဆင်တော်ကြီးဖြစ်တယ်။အဲလိုပွဲတိုင်းမရှောင်တိုက်ပွဲတိုင်းကိုအောင်မြင်အောင်တိုက်ခိုက်နိုင်တဲ့မင်္ဂလာဆင်တော်ကြီးဟာအသက်အရွယ်ကြီးရင်လို့အိုမင်းမစွမ်းဖြစ်လာပြီဆိုတဲ့ကာလကြတော့ တိုက်ပွဲတိုင်းတိုက်ပွဲတိုင်းကိုသူအောင်မြင်အောင်မတိုက်နိုင်တော့ဘူးဒါကြောင့်မို့အဲ့ဒီပါဝေကမင်္ဂလာစင်တော်ကြီးကို မင်္ဂလာစင်တော်အရာကချလိုက်တယ်အခြားအာအင်ဗလာနဲ့ပြည့်ဖြိုးတဲ့စင်ကိုမင်္ဂလာစင်တော်ကြီးအဖြစ်နဲ့တင်လိုက်တယ်တောကိရာဟတိတရုဏာကာလီမဟာဗန္လောဟုတ်တဝါမဟာဗန္လောဟုတ်တဝါအပရိနာတမယေနာဇရာဝါဒဝေကပဟတောဟုတ်တဝါ ဧကမဟာတံတရံဩရုရှကလလိလက်ခိတဝဥဒ္ဓရိတုနာတခိသောဟတိထိုပဝေယကဆိုတဲ့မင်္ဂလာဆင်တော်ကြီးသည်တရုဏာကာလေပြိုနှုစဉ်ချိန်ခါကာလဒုံစီကမဟာဗာလောများစွာသောခွန်အားပလာရှိသည်ဟုတ်တော်ဟာဖြစ်၍နှုပြိုစဉ်ချိန်ခါကာလတုန်းကတော့ခွန်အားပလာတွေနဲ့ပြည့်စုံတယ် ပွဲတိုင်းမရှောင်တိုက်ပွဲတိုင်းအောင်မြင်အောင်တိုက်ခိုက်နိုင်တဲ့မင်္ဂလာဆင်တော်ကြီးဖြစ်တဲ့သို့တော်တဲ့အပရိနာသမယေနာတပါသောချိန်ခါကာလ၌ဇရာဝတာဝေကဗဟတောအိုခြင်းဟူသောဇရာလေးဟုံဖြင့်နှိမ့်ဆက်သည်ဟုတ်တော်ဖြစ်၍ဧကမန္တန္တရံတခုသောရေအိုင်ကြီးသို့အောရုံရှာသက်ဆင်း၍ကလလီရွှွညွန်ပြောင်း၌လက်ကိတဝါကျွနှင့်၍ဥဒရီတုံပြန်တဲ့ချင်းငါနာသက်ခိမတတ်နိုင်တော့ပါ အဲ့ဒီမှာအသက်ရွယ်ကြီးရင်လို့စရာလေးဟိုတိုက်ခတ်လို့အသက်ရွယ်ကြီးရင်လို့အိုမင်းမစွမ်းရှိလာတဲ့အခါအာအင်မလာလေးယုံနဲ့လာတဲ့အခါမင်္ဂလာစင်တော်ကြီးအရာမချလိုက်ပြီဆိုရင်နဲ့မင်္ဂလာစင်တော်မှာရနိုင်တဲ့အခွင့်အရေးတွေအလုံးဆုံးရှုံးသွားရပြီမင်္ဂလာစင်တော်ကြီးမှာစင်တော်ကြီးဖြစ်စဉ်ချင်းကကာလတုန်းကတော့စင်တိန်ဆရာတွေနဲ့အချွေးရန်တွေနဲ့မြောင်များစွာသီးသန့်မင်္ဂလာစင်တော်ကြီးရဲ့ရတဲ့ရတိုက်တဲ့အခွင့်အရေးတွေအလုံးရရှိပြီးတော့ထားတယ် ခုမင်္ဂလာဆင်တော်ကြီးရမ်းမှာကြားသွားတဲ့ခါကလည်းကြတော့ကိုယ်တိုင်ကိုကြစားစရာရှိလည်းပဲသွားပြီးတော့ရှာဝေးစားတော့ရဒီခါကလည်းကိုယ်တိုင်ကိုကြရှာဝေးစားတော့ရတဲ့ခါကလည်းကြတော့အင်ကြီးတဲ့အင်ကြီးအင်ကြီးတဲ့အင်ကိုတွေးတဲ့ခါရဲ့ရေအင်ကြီးတဲ့မှာရှိတဲ့တက်ခဲတိရွတ်ဒီအဲ့ဒီမှာပါဝရကဆင်အိုကြီးဆင်းပြီးတော့စားအဲ့တော့ယတ္တတဏှာကိုမဖြတ်နိုင်တဲ့အတွက်ကြောင့်မို့တဖြည်းဖြည်းတဖြည်းဖြည်းရှေ့ကိုတူတူတူတူတူပြီးသွားရင်းနဲ့နောက်ရှုညွတ်ပွက်တဲ့ဘာဖြစ်သွားလဲ။ ကျွန်းနစ်ပြီးတော့သွားတယ်အဲ့လိုရှင်ညွန်ပွဲတဲ့ကျွန်းနစ်သွားတော့ရုပ်ထွက်လို့မရမရပေးမယ်လို့လည်းပဲအဲ့ဒီမှာမိမိရဲ့နှံမောင်းပြားနဲ့ရနိုင်တဲ့များမိတဲ့များတည်ရွယ်တည်ခက်ကလေးတွေကိုဆွဲယူပြီးစားနေတယ်ယန္တတနာကိုမဖြတ်နိုင်အဲဒီလိုပါဝရကဆင်းကြီးတရက်ကနှစ်ရက်နှစ်ရက်ကသုံးရက်အဲဒီရေအန်ကြီးတွေကနေမတက်နိုင်တာကိုတွေ့တဲ့အခါကဏ္ဍလူအများကနေပြီးတော့မဟာဇနောတန်ဒိဋ္ဌဝါ ဧဝရူပောပိနာမဟတိဣမဒုပ္ပလာဘာဝံပတ္တောတိကထံသမုဋ္ဌာပေတိလူအများကဒီလောက်တောင်အာအင်ဗလနဲ့ပြည့်စုံပွဲတိုင်းမရှောင်တိုက်ပွဲတိုင်းအောင်မြင်အောင်တိုက်ခိုက်နိုင်တဲ့ပါဝရကစင်တော်ကြီးတော်မှလည်းပင်အာအင်ဗလတွေနဲလာတဲ့အချိန်ကကာလာကြတော့ဟောဒီရှင်ညုံပွဲလေးတွေကနေပြီးတော့ယုံမထွက်နိုင်အောင် ဖြစ်ရပါပေါ့လားလို့အဲ့ဒီမှာလူလူအများက နေပြီးတော့ပြောဆိုကြ ဟောဒီဆင်ကြီးဟာတစ်ချိန်သောခါကလကတော့ပသိနေကောသလမင်းကြီးရဲ့မင်္ဂလာဆင်တော်ကြီးဖြစ်တယ်ပွဲတိုင်းမရှောင်တိုက်ပွဲတိုင်းဘယ်တိုက်ပွဲမှဖြစ်ဖြစ်အောင်မြင်အောင်တိုက်ခတ်နိုင်တဲ့မင်္ဂလာဆင်တော်ကြီးဖြစ်တယ်အာရင်ဗလနဲ့ပြည်စုံတဲ့ဆင်တော်ကြီးဖြစ်တယ်အခုတော့အသက်ရွယ်ကြီးရင်အိုမင်းမစွမ်းဖြစ်လာတဲ့အခါအာရင်နေရုံးနဲ့လာတဲ့အခါကျတော့တိုက်ပွဲမဆူထားပြီဟောဒီရှုံညွန့်ဘွက်သေးကတောင်းမှရုံးမထွက်နိုင်အောင်ဖြစ်နေပါပေါ့လားလို့လူအများကပြောဆိုတဲ့စကားကို ဘသူကြားတယ်လဲဆိုတော့ပသိနေရီကောသလမင်းကြီးကြားတယ်ဒီလိုပသိနေရီကောသလမင်းကြီးကြားတဲ့ခါကလည်းကြတော့အဲ့ဒီမှာဆင်နေဆရာကိုခေါ်တယ်ရာဇံတံဘဝတိန်သုတ်တဝဟထာစရိယဟထာဇိယအာနာပိတိကိစ္စအာစိယတဟတိကလလတောဥဒရာဟိတိရာဇံပသိနေရီကောသလမင်းကြီးသည်တဟတိထိုတံဘဝတိန်ထိုပဝေကဆင်တော်ကြီးရှင်ညွန်ပွဲတဲ့မှာကျွန်နေနေတဲ့အကြောင်းအရာကိုသုတ်တဝါကြားရ၍ ဟထစရိယံဘာဝရကဆင်တော်ကြီးကို ထိန်ကြောင်းလာခဲ့တဲ့စင်တိဆရာကိုကိစ္ဆာအာစရိယအာစရိယစင်တိဆရာကိစ္ဆာသွားချေတဟဒိတုပံဝေကဆိုတဲ့စင်အိုကြီးကိုကလလာတော်ရွှွညွန်ပြောင်းတွင်မှရွှွပွဲအတွင်မှဥဒ္ဒရာယီထုတ်ဆောင်ပါလေလောဟုဣတိဤသို့အာနာပေတိအမိပေးစေခိုင်းလိုက်တယ်အဲဒီမှာပတိနေရီကောသလမင်းကြီးကစင်တိဆရာကိုခေါ်တယ်တစ်ချိန်ကပါဝေကဆင်ကြီး ထင်းကြောင်းခဲ့တဲ့ဇင်လေးဆရာကိုခေါ်ပြီးတော့အော်ဒီမှာဘာဝရေကဆင်းတော်ကြီးရှုံညွန်ပွဲထဲမှာဂျွန်နစ်နေတယ်လို့သတင်းကြတယ်။အဲ့ဒီဘာဝရေကဆင်းတော်ဆင်းအိုကြီးရှုံညွန်ပွဲထဲကနေပြီးတော့ဂုံအထက်ရောက်အောင်တင်ဆင်းနေဆရာသွားပြီးတော့ဆောင်းချင်းကြီးလွတ်လိုက်။အဲ့လိုလွတ်လိုက်တဲ့အခါကဏ္ဍကျတော့ဆင်းနေဆရာဟာဘာဝရေကဆင်းကြီးရှုံညွန်ပွဲတဲ့ဂျွန်နစ်နေတဲ့နေရာကိုသွား။အဲ့လိုရှုံညွန်ပွဲတဲ့ဂျွန်နစ်နေတဲ့နေရာကိုသွားပြီးတော့ ဘာဝေကဆင်ကြီးကုန်းအထက်ကိုရောက်ဖို့အတွက်သူအမျိုးမျိုးကြိုးစားပြီးတော့ကြည့်ဘယ်လိုကြိုးစားပေးမယ်လို့လည်းပဲအဲ့ဒီဘာဝေကဆင်ကြီးကုန်းအထက်ကိုရောက်ဖို့ရမလွယ်မလွယ်ပေးမယ်လို့လည်းပဲဘာဝေကဆင်ကြီးရဲ့နှစ်ပေါင်းများစွာထိန်းကျောင်းလာခဲ့တာဖြစ်တော့အဲ့ဒီဆင်လေးဆင်ဟာဒီပဝေကဆင်ကြီးရဲ့စိတ်နေစိတ်ထားကိုအာလုံးသိအဲ့လိုစိတ်နေစိတ်ထားကိုသိတဲ့အတွက်ကြောင့်မို့ဒီပဝေကဆင်အိုးကြီးကို ဘာဝေကမင်္ဂလာစင်အိုကြီးကိုငါစစ်တပ်စိတ်တပ်စစ်စင်ရေးအနေအချင်းဆောင်ရွက်ပေးရရင်ဆောင်ချင်းပေးရရင်ရနိုင်လိမ့်မယ်ဒီလိုစိတ်ထဲမှာကြံဖြစ်အဲလိုစိတ်ထဲမှာကြံဖြစ်သည့်အလျော်စွာစင်နေဆရာကနေပြီးတော့ဗတိနေဒီကောသလမင်းကြီးထံမှာသွားပြီးတော့စင့်အင်္ဂါ၄ပါးကိုခိတ္တခဏအနေအချင်းအသုံးပြုခွင့်တောင်းတယ်ဒီပောင်ရေကဆင်ကြီးရဲ့အခြေအနေအကြောင်းအရာအလုံးကို ပသိန္တိကောသလမင်းကြီးကိုတတော်ဥတင်တတော်ဥတင်ပြီးတော့ဒီတိုင်းနဲ့တော့ဖြင့်ဒီပဝရေကဆင်ဝကြီးကုန့်တဲ့ကိုရောက်ပေါ်ရအတွက်အခက်အခဲရှိနေပါတယ်။ဒါကြောင့်စိတ်အင်္ဂါ၄ပါးကိုခိတ္တခဏကျွန်တော်မျိုးကိုအသုံးပြုခွင့်ပေးမယ်ဆိုရင်တော့ပြင်ဟောဒီပဝရေကဆိုတဲ့ဆင်ဝကြီးကိုကုန့်ရတဲ့ရောက်အောင်ဆောင်ကျင့်နိုင်ပါလိမ့်မယ်။ဒီလိုတတော်ဥတင်တဲ့အခါကဏ္ဍကြတော့မှအဲ့ဒီမှာပသိန္တိကောသလမင်းကြီးကစင်နေစရာကိုစိတ်အင်္ဂါ၄ပါးကိုခိတ္တသုံးခွင့်ပြုလိုက်တယ်။စိတ်အင်္ဂါ၄ပါးဆိုတာ ခြေတိဓာတ်ယထာဓာတ်ဆင်ဓာတ်မြင်ဓာတ်အဲ့ဒီစိတ်အင်္ဂါ၄ပါးကိုပြောတာအဲ့ဒီမှာစိတ်အင်္ဂါ၄ပါးကိုအသုံးပြုခွင့်ပြုလိုက်တဲ့အခါကလည်းကြတော့အဲ့ဒီဆင်နေဆရာကနေပြီးတော့ဘာဝေကဆင်ကြီးကိုသူ့ရဲ့စိတ်ဓာတ်စစ်စင်ရေးအနေအားဖြင့်စိတ်တွေတက်ကြွလာအောင်တစ်ချိန်သောအခါကလည်းကတိုက်ပွဲသွားတော့မယ်တိုက်ပွဲထွက်တော့မယ်စိတ်အင်္ဂါတွေပြပြီဆိုရင်ဆင်ကြီးဟာတခါတည်းမြုပ်ကြွနေတာ အဲတော့ပဝေကဆင်ကြီးဟာမြူးကြွားပြီးတော့တခါလေယုံထွက်တအားရှည်တန်းကနေပြီးတော့ထိတ်ကနေတက်အဲလိုဆိုတော့ဘာဝေကဆင်ကြီးရဲ့စိတ်ဓာတ်ကိုသိနေတဲ့အတွက်ကြောင့်မို့ဒီဆင်းရင်ကလေးပါပြမယ်ဆိုပြီးတော့ဆင်တိန်ဆရာကနေပြီးတော့သင်္ကမဒီတံစစ်ပွဲဥကိုဝါဆင်ရင်ငါကိုဓာတ်တတဝါပြ၍အဲဒီမှာစစ်ပွဲထွက်တော့မယ်ပုံစံပေါ့စစ်ပွဲထွက်တော့မယ်ဆိုတဲ့အခါကဏ္ဍကြတော့ဘုန်းကြီးတို့စစ်တိုက်တက်ခွန်ဒီမှာစစ်တီတော်တွေဒီကစိတ်ဓာတ်တက်ကြွအောင် စစ်တချင်းတွေစစ်စည်းတွေစစ်ပင်တွေစစ်ခရာတွေတီးမှုံပြီးတော့တခါလဲစစ်တချင်းတွေပြိုင်တူတမ်းမြိုင်ဆိုပြီးတော့စစ်ပွဲမထွက်ကြဘူးလားအဲ့လိုထွက်တယ်ဆိုတာမိမိရဲ့စိတ်ဓာတ်ကျသွားအောင်လားတက်ကြွလာအောင်လားစိတ်ဓာတ်တွေတက်ကြွလာအောင်အခုလည်းပဲစစ်ပွဲထွက်တော့မယ်ပုံစံအနေအားဖြင့်အဲ့ဒီမှာခြေတိဓာတ်တွေယထာဓာတ်တွေဆင်းဓာတ်တွေမြင်းဓာတ်တွေတခါလဲဒီပဝေကမင်္ဂလာစင်တော်ကြီးရဲ့ရှေ့ကနေပြီးတော့အဲ့ဒီမှာစစ်အင်္ဂါတွေ ရှိတတ်တဲ့ပုံစံအနေအချင်းပြအဲလိုစိတ်ရင်ကနေပြယုံနေလားဆိုတော့တခါနဲ့စိတ်တတ်တွေတက်ကြွလာအောင်သင်္ကမဘေးရင်စစ်မြေပြင်ရ၌တိခတ်အပ်တဲ့စီတော်ကြီးကိုအာကောတပိတိတိခတ်လေအဲဒီမှာစစ်မြေပြင်ရမှာတခါနဲ့တီးတဲ့စီတော်ကြီးတွေကိုလည်းပဲတခါနဲ့ကျင်းလောင်စွာတီးပြီးတော့စစ်ပွဲထွက်တဲ့ပုံစံလုပ်တယ်အဲလိုစစ်ပွဲထွက်တဲ့ပုံစံအနေအချင်းစင်အင်္ဂါရီပြတဲ့အခါကလည်းကြတော့မာနဇာတိကောဟတိဝေကိနုဋ္ဌာယ ဝေကိနုဒ္ဓယာထလေးပတိဋ္ဌိမာနဇာတိကောမန်မာနတက်ကြွခြင်းသဘောရှိတော်ဟတ္တိပဝေယကဆိုတဲ့မင်္ဂလာဆင်အိုကြီးသည် ဝေကေနအဟုတ်ဖြင့်ဥဋ္ဌာယထတိရှိတော်အဲ့ဒီမှာစိတ်ဓာတ်တွေတက်ကြွလာတဲ့အခါကျတော့ကိုအာယောစိတ်အာယောအတွင်းအာယောအပြင်အာယောအာဆိုင်ပြီးတော့ထုတ်ပြီးတော့ယုံပြီးတော့မထွက်ဘူးလားဗျာခါရင်အာဆိုင်ယုံထွက်တော့တာပဲ စိတ်ဓာတ်ကြနေလို့လားစိတ်ဓာတ်တက်ကြွလာလို့လားစိတ်ဓာတ်တက်ကြွလာလို့အဲ့လိုစိတ်ဓာတ်တက်ကြွလာတဲ့အခါကျတော့ဝေကိနာဟောပြင်းဥဒ္ဒယထတိရှိသောထလေကြည်ကုန်တဲ့၌ပဋိဋ္ဌဟိတီလေဤအဲ့ဒီမှာအဆိုင်ခွန်ဆိုင်ရုံထွက်လိုက်တဲ့အခါကဏ္ဍကြတော့အဲ့ဒီပါဝရေကဆင်ကြီးဟာကုန်းထက်ကိုရောက်လာတယ်အဲ့လိုကုန်းထက်ကိုအားဆိုင်ပြီးရုံထွက်လိုက်လို့ကုန်းထက်ရောက်လာတာကိုဘသူတွေမြင်တယ်လဲဆိုတော့ဘုန်းကြီးတို့နန္ဒေခင်း မြို့ထဲမှာဆွမ်းခံကြွကြတဲ့ပုထုဇဉ်ယဟန်တော်တွေမြင်တယ်ဘယ်ယဟန်တော်တွေမြင်လဲဟောကိလေသာကင်းတော်မူတဲ့ယဟန်တာမထေရများကတော့စကုံတရေလေးချပြီးတော့မျက်လွန်လေးချတတိမလွတ်စေဘဲနဲ့သွားတာဆိုတော့ဒါလည်းမသိတော့ဘုဒ္ဓဇင်ယဟန်တော်တွေဆိုတော့မြင်မြင်သမျှအကုန်လုံးလျှောက်ကြည့်မြင်မြင်သမျှအကုန်လုံးလျှောက်ကြည့်အောက်ဆိုရင်လည်းပဲအကလေးကျသွားတာကစသိမှသူတို့အကုန်လျှောက်ကြည့်သွားနေတာအဲလိုမြင်မြင်သမျှလျှောက်ကြည့်သွားတော့ အဲ့ဒီမှာဘာဝေယကဆင်ကြီးချွညွန်ပွဲတဲ့ဂျွန်နဲ့နေတာလဲသိတယ်ဆင်လေးဆရာကနေခုစိတ်အင်ကပြန်ပြီးတော့ဆင်ကြီးကိုစိတ်ဓာတ်စစ်စင်ရေးအနေအချင်းကုန်းအထက်ရအောင်ဆောင်ကျင်းတာကိုတို့တေချာစောင့်ကြည့်လိုက်တဲ့အခါကလည်းကြတော့ဘာဝေကဆင်ကြီးစိတ်ဓာတ်တွေတက်ကြွပြီးတော့အားစိတ်ခွန်ဆိုင်အနေအချင်းရုံထွက်လိုက်လို့ကုန်းအထက်ရောက်သွားတာကိုလည်းသိတယ်အဲ့လိုသိတာတွေကိုတို့စွမ်းကန်သွားရင်ကမြင်လာသမျှတွေ့လာသမျှတွေကို ကျောင်းတော်ပြန်ရောက်တဲ့အခါကာလကြတော့အဲ့ဒီအကြောင်းအရာတွေကိုမြတ်စွာဘုရားကိုလျှောက်တယ်ဘသူကိုလျှောက်လဲမြတ်စွာဘုရားကိုလျှောက်တယ်အခုလည်းပဲဒီတိုင်းပဲဘုန်းကြီးရန်ကုန်ရိတ်တာတွေကနေ ပြီးတော့ဘယ်မှမထွက်ရအောင်ဒါပေမဲ့ဦးဇင်းလေးတွေကိုရင်လေးတွေကပြင်ဆောင်ကန်းကြွားဆောင်းကံပြန်လာပြီဆိုရင်တို့တွေ့ခဲ့မြင်သမျှလေးတွေပြန်ပြီးတော့မလုပ်ကြတယ်ပြန်လျှောက်ပြကြတယ် အဲ့ဒီလိုပဲเจ้าမှနေရပြီမယ်အာလို့မြို့တဲ့ရွာထဲမှာသိနေတယ်လို့ဘုန်းကြီးဟိုမာစီတာနာရိတ်တမနေစဉ်ခါကလာတော့ကယောဂီများတဲ့အခါမှာဘုန်းကြီးဆောင်ရရတာတွေကများပြားတဲ့အခါကျတော့ပင်မနေတခါတရံမှာပင်မနာအနာယူရင်ကိုယ်တွေ့လဲကိုကိုလှုပ်လေးလဲကိုလှုပ်ရင်းဆိုပြီးတော့တရားအထုတ်အပြင်ကိုထွက်ပါထွက်တဲ့အခါကလည်းကြတော့အဲ့ဒီမှာရိတ်တာလေးတစ်ခုရောက်တဲ့အခါအဲ့ဒီရိတ်တာစကံပွဲဖွင့်မှပဲယောဂီရှိတာဆိုတော့ တိတာဘာမှမရှိဘူးဘုန်းကြီးရဲ့ဘုန်းကြီးကတပန်းကိုရင်ကတပန်းကပ္ပိယကတပန်းဘုန်းကြီးတစ်ကပ္ပိယတစ်ကိုရင်တစ်ပဲသူကတစ်ပဲအဲ့ဒီမှာဘုန်းကြီးကသွားပြီးတော့ကိုဟာကိုတရားလေးလဲလှုပ်ရင်းခေတ္တလဲနားရင်းပေါ့အဲ့လိုသွားအဲ့ဒီမှာအဲ့ဒီကဘုန်းတော်ကြီးကသူကပ္ပိယကဆုံးကန်သွားတာကိုဆုံးဆိုင်တန်းနဲ့သွားတာဆိုင်တန်းနဲ့သွားတဲ့အခါကလည်းကြတော့အဲ့ဒီမှာဆုံးကန်ပြန်လို့ဆုံးပွဲရောက်ပြီဆိုရင်ဘုန်းကြီးကလည်း အတူနှစ်ပါးအတူတူစားပါတယ်ဟိုဘက်ကကိုရင်လေးတစ်ပါးနဲ့ဘုန်းကြီးတို့နှစ်ပါးအတူတူဆုံးဖုံးပေးဆုံးဖုံးပေးတဲ့အခါကာလကြတော့အဲ့ဒီကဘုန်းတော်ကြီးကသူကပိယမေးတယ်ကပိယဒီနေ့မျိုးတဲ့ဘာတွေတွေ့ခဲ့လဲကပိယကစိတ်ကလည်းတိတ်ပြီးတော့ပြည့်ပြည့်ဝဝမဟုတ်ဘူးပြည့်ပြည့်ဝဝမဟုတ်တဲ့ကပိယဆိုတော့သူမြင်ခဲ့တာတွေအကုန်ပြောတာဘယ်နေရာမှာတန်လန်းလန်းမှာခွေးနှကောင်ကိုက်နေတယ် သူမြင်သမျှတွေအဲ့ဒါမြင်သမျှတွေအကုန်ပြောတာဈေးပေါက်မှာဟိုအယူမကြီးကဘာတွေပြောပြီးဆိုတယ်သူကသူမြင်သမျှသူကြားသမျှသူကလည်းအကုန်လုံးပြန်ပြောပြဒီကเจ้าကဘုန်းကြီးကလည်းသူမြင်သမျှတွေအကုန်ပြော မပြောရင်အဲ့ဒီဟိုသူ့ကပ္ပယလည်းကြက်ကမပြေတော့မပြောရင်ဒံပေးမယ်၆တာလားပြောရင်ဒံပေးမယ်ဆိုတော့ကပ္ပယလည်းဆုံးခံသွားရင်ဆုံးဖြတ်ဆိုင်ထိုင်ရင်ကနေတွေ့လာသမျှမြင်လာသမျှကြားလာသမျှတွေအကုန်ပြောတာပဲ အခုလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကျောင်းတော်မှာနေပြီမဲ့လို့လည်းပဲပုထုဇဉ်ယဟန်တော်တွေကဆုံးခံသွားရင်းကနေမြင်သမျှတွေ့သမျှကြားသမျှကျောင်းရောက်တဲ့အခါကဏ္ဍကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရှောက်ကြတယ်ပါဝေကဆင်ကြီးကျွညွန်ဘွယ်တဲ့ကျွနစ်နေတဲ့အကြောင်းအဲလိုကျွညွန်ဘွယ်တဲ့ကျွနစ်နေတဲ့အခါမှာပဒိနေရီကောသလမင်းကြီးကဆင်လေးဆရာကိုခေါ်ပြီးတော့ဒီပါဝေကဆင်ကြီးကျွညွန်ဘွယ်တဲ့ကကုန်းအထက်ရအောင်ဆောင်ကျင်းဖို့အမိရှိတဲ့အခါကဏ္ဍကြတော့ ဆင်နေဆရာကနေပြီးတော့စိတ်အင်္ဂါ၄ပါးပြပြီးတော့ဘာဝရကဆင်ကြီးစိတ်ဓာတ်စစ်ဆင်ရေးပြုတ်လုပ်ပြီးတော့အဲ့ဒီမှာကုန်းအထက်ရအောင်ဆောင်ကျင်းတဲ့အကြောင်းကိုမြတ်စွာဘုရားကိုလျှောက်ကြတယ်ဒီခါမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတတ္ထာတေနဘိကဝေဟထိနာပကတိပင်္ဂဒုက္ခတော အာတံဥဒ္ဓတောတုံမေပဏကိလေသာဒုက္ခေပကန္တာဘေကဝေယဟန်တော်များအိုจิตတာတို့ဒေနဟတိနာတို့ပဝေကမင်္ဂလာဆင်အိုကြီးသည် ပဂတိပင်ကဒုကတိပြေကတိသောရွှွညွန်ပြောင်း၌နစ်မြုပ်၍နေသည်မှအဒံမိမိကိုကိုဥဒတော်ထုတ်ဆောင်သည်ဤခြေသားတို့ရွှွညွန်ပွဲတဲ့ကျွန်နှစ်နေတဲ့အဲ့ဒီပါဝရေကမင်္ဂလာစင်အိုကြီးဟာပဂတိရွှွညွန်ပွဲတဲ့ကနေပြီးတော့ကုန်းထက်ရောက်အောင်သူယုံထွက်သေးတယ်တဲ့ ဒုံမေပဏာတင်တို့တိကကိလေသာဒုက္ခေကိလေသာတေဟုသောညွန်ပြောင်း၌ပက္ခန္တာသက်ဝင်နှင့်မြုပ်၍နေကြလေကုန်၏တင်တို့ကတော့ဖြင့်ကိလေသာညွန်ပွဲထဲမှာပဲနှင့်မြုပ်နေကြဒုံမေတဲ့တင်တို့ကိလေသာတေဟုသောရှုညွန်ပွဲထဲကကုတ်တဲ့ရအောင်ယုံထွက်ကြတဲ့တင်တို့အခုတည်းစကားတပြောပြောနဲ့ဟိုငေးဒီငေးဟိုမောဒီမောဟိုတွေးဒီတွေးဟိုကြံဒီကြံနဲ့ဒါနဲ့ပဲကိလေသာထဲမှာနှင့်မြုပ်နေကြတယ် ခုဘုန်းကြီးတို့ယောဂီများထိုင်ပြီးတော့ရှုမှတ်တဲ့ခံမှဖြစ်စေရပ်ပြီးရှုမှတ်တဲ့ခံမှဖြစ်စေသွားရင်ရှုမှတ်တဲ့ခံမှဖြစ်စေလျှောင်းရင်ရှုမှတ်တဲ့ခံမှဖြစ်စေအဲ့လိုတတိထားဝိရိယဆိုင်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ကတော့ဖြင့်ကိလေသာတွေမဝင်အောင်မဟာသတိပဋ္ဌာန်ဝိပဿနာတရားနဲ့တိုက်ပွဲမလုပ်နေတယ်ဝင်နေတယ်ဒီလိုမဟုတ်ဘဲနဲ့တခါလေထိုင်ရင်နဲ့ငုတ်တုတ်တွေးငေးစဉ်းစားအဲရိတ်တာအနေထွက်ရင်ဘယ်ကိုသွားမယ် ဟင်းဘာတွေလုပ်မယ်ဘယ်သူနဲ့အယောင်းဝယ်လုပ်လိုက်ရင်ဘယ်လောက်တော့ကြိုက်မှာပဲဘယ်လောက်မြတ်ရင်ဘာတွေလုပ်လိုက်ဦးမယ်အဲ့ဒီလိုသာတွေးငေးစိတ်ကူးနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိလေသာရှင်ပွက်ထဲမှာဘာဖြစ်နေတာလဲနစ်မြုပ်နေတာဒါကြောင့်မြတ်စွာဘုရားကယဟန်တော်တွေကိုသင်တို့ဟာဟိုပဝေယကမင်္ဂလာဆင်အိုကြီးဟာပဂတိရှင်ညုံပွက်ထဲကနေပြီးတော့ကုန်းထက်ရောက်သတိထားဝရိယစိုက်အားစိုက်ခွန်စိုက်နဲ့ယုံထွက်လို့ကုန်းထက်ရောက်သေးတယ်တဲ့ဒုံမေပန္နာသင်တို့ဒီကား ကိလေသာဒုက္ခေကိလေသာတိဟုသောရှင်ညွန်ပြောင်း၌ပက္ခန္တာသက်ဝင်နှမြုပ်၍နေချလေကုန်၏ဓာတမထိုကြောင့်ယောနေသောတင်သောအကြောင်းအပြင်ပရိတဝံလုံးလာပြွ၍ဒုံမေပိဒုံမေပိတင်တို့သည်လေတရောထိုကိလေသာတိဟုသောရှင်ညွန်ပြောင်းမှအတ္တနံမိမိကိုယ်ကိုဥဒရထထုတ်ဆောင်ကြပါကုန်လောဘုရားရှင်ကိုရောမြတ်ကြီးကတင်းတို့လည်းပဲအဲ့ဒီပါဝေကဆင်ကြီးရှင်ညွန်ပွဲထဲကကုန်းထက်ရအောင်ယုံထွက်တယ်လို့ သင်တို့လည်းပဲယောနိသောမနတိကာရအသင့်တဲ့နှလုံးသွင်းပြီးတော့ကိလေသာတွေဟူသောရွှွညွန်ပွဲထဲကနေပြီးတော့တတိတဝရိယစိုက်ပြီးယုံထွက်ကြတဲ့မြတ်စွာဘုရားကတိုက်တွန်းတာအခုလည်းပဲဘုန်းကြီးတို့ယောဂီများကိလေသာတွေဟူသောရွှွညွန်ပွဲထဲကယုံထွက်ကြတတိတဝရိယစိုက်ပြီးတော့နာယဝက်ဆိုတဲ့အချိန်လေးရအောင်ကြိုးစားလိုက်မယ်ဘဝေကစင်ကြီးဘွက်တဲကယုံထွက်သလိုငါလည်းပဲနာယဝက်ရအောင်ကြိုးစားလိုက်မယ်ငါတဏှာကြီးရအောင်ကြိုးစားလိုက်မယ် ကိလေသာပွက်ထဲကဘာလို့ရမှာလဲရုံးထွက်အရှုံးမပေးနဲ့ကိလေသာနဲ့တိုက်ပွဲဝင်နေတဲ့နေရာမှာအရှုံးပေးခဲ့တဲ့ပွဲကြီးတယ်ဗျဒီတပွဲမှာတော့ပြင်ငါအရှုံးမပေးဘူးအနိုင်ရအောင်တိုက်မယ်အဲ့လိုအားဆိုင်ခွန်ဆိုင်တတိထားဝရိယစိုက်ပြီးတော့ကြိုးစားရှုမှတ်လိုက်မယ်ဆိုပါရင်အောင်မြင်မှုတွေမရနိုင်ဘူးလားဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကတတ္တမထို့ကြောင့်ယောနီသောတင်သောကြောင့်အာဖြင့်ပရိဟိတဝါလုံလာပြု၍တုံမေပြီးတင်တို့သည်လည်းပဲ တရောထိုကိလေသာတေဝသောရှုညွန်ဖြောင်းမှာအတ္တနာမိမိကိုယ်ကိုဥဒ္ဒရတာထုတ်ဆောင်ညပါကုန်လောဣတိဝတ္တဝံဤသူမိန်တော်မူ၏ဣမံကာထံဤကာထာကိုဟောစာဟောကြားတော်မူတယ်ဘုရားရှင်ကိုတော်မြတ်ကြီးဟာစောစောကဘုန်းကြီးပလင်ပွင့်မှာဟောကြားခဲ့တဲ့ဂါထာတော်ကိုပြန်ပြီးတော့အဲ့ဒီယဟန်တော်များကိုတတိပိပိဟောကြားပါလေအပမဒါရတဝတ္တသစိတမနုရခထ ဒုက္ခဥဒရထဒါနံပင်ကေတံတောဝကုံစရောဒီကာတာကိုမြတ်စွာဘုရားဟောလိုက်တာအဲ့လိုဟောကြားလိုက်တဲ့အခါကျတော့မှအဲ့ဒီယဟန်တော်မထေရများပုထုဇဉ်ယဟန်တော်မထေရများမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုနားကနားနေတယ်ဘယ်ကနားနေလဲနားဆိုင်ပြီးတော့နားတယ်ညာကတော့ခန္ဓာကိုစိုက်ထားလိုက်တယ်ခန္ဓာကိုစိုက်ပြီးပေါ်ကိုက်အာယုံလေးရှုရင်ပွားရင်အားထုတ်ရင်နဲ့ ဘုရားရှင်ရဲ့တရားဒေသနာတော်လဲဆုံးအဲ့ဒီယဟန်တော်မထေရများလဲအာလုံးကိလေသာအသော ကုန်ခန်းပြီးတော့ယဟန်တာမထေရတွေဖြစ်တော်မူကြတယ်။ဘာဖြစ်ကြပါလိမ့်မလဲ။ဟောကိလေသာရှုံညွန့်ပွဲတဲကနေပြီးတော့အာလုံးယုံထွက်သွားကြပြီ။ဒါကြောင့်ဘုန်းကြီးတို့ယောဂီများပုထုဇဉ်ပုဂ္ဂိုလ်တွေဟာဘာနဲ့တူတယ်လဲဆိုရင် ပါဝေကဆင်တော်ကြီးနဲ့တူတယ်။ပုထုဇဉ်နဲ့ပါဝေကဆင်နဲ့မတူဘူးလား။ဟောဒီ ဝိထုချောင်းလေးကိုပြန်ပြီးတော့ဥပမာဥပမေယလေးဆက်ပြလို့ရှိရင်ဘာဝရကဆင်ကြီးနဲ့ဘုန်းကြီးတို့ပုထုဇဉ်လူသားတွေနဲ့တူတယ်ပုထုဇဉ်လူသားတွေနဲ့ဘာနဲ့တူပါလိမ့်မလဲဟောရွှွညွန်ဘွဲ့နဲ့ကိလေသာနဲ့တူတယ်ဘာဝေကဆင်ကြီးဟာဘွယ်ထဲမှာနစ်နေတယ်လို့ဘုန်းကြီးတို့ပုထုဇဉ်တွေမှာလည်းဘယ်ဘွယ်ထဲမှာနစ်နေတယ်အေးကိလေသာဘွယ်ထဲမှာနစ်နေတယ်ဟောဆင်ဆရာနဲ့တရားဟောပေးတဲ့ပုဂ္ဂိုလ်နဲ့တူတယ် စင်ဆရာနဲ့ဘသူနဲ့တူလဲဟောစင်ဆရာကစင်ဒိဆရာကပဝရကစင်ကြီးရှင်ညုံပွဲထဲကဂုံးထည့်ရအောင်ဟောစင်အင်္ဂါတွေပြပြီးတော့မပေးပေဘူးလားတရားဟောတဲ့ဘုန်းကြီးကလည်းဘုန်းကြီးတို့ယောဂီများရဲ့တရားအဝရိယအားလေးတွေစုံနစ်နေတာကိုတခါနဲ့တွတ်တယ်ပြီးတော့လာအောင်စိတ်ဓာတ်တွေတက်ကြွလာအောင်တရားဓမ္မလေးနဲ့အားပေးတိုက်တွန်းပြီးတော့မဟောရဘူးလားဟေဒါကြောင့်စင်တိန်ဆရာနဲ့တရားဟောတဲ့ပုဂ္ဂိုလ်နဲ့တူတယ် နောက်စင်လေးဆရာကပါဝေကဆင်ကြီးကုန်းထက်ရောက်အောင်စစ်အင်ကဘယ်နှပါးပြတယ်စစ်အင်က၄ပါးပြတယ်လို့ဘုန်းကြီးတို့ယောဂီများကိုလည်းပဲဇာတိဇရာပြာတိမရဏဆိုတဲ့ဘေး၄ပါးဇာတိပရိသန္တိနေရတဲ့ဒုက္ခဇရာအိုရတဲ့ဒုက္ခဗျာတိနာရတဲ့ဒုက္ခမရဏသိရတဲ့ဒုက္ခဆိုတဲ့အဲ့ဒီဘေး၄ပါးကိုအကြောင်းလေးတွေပြပြပြီးဟောရင်းနဲ့အဲ့ဒီမှာစိတ်အားတွေတက်လာအောင်အဲ့ဒီမှာဘေးလေးပါဟောပြီးတော့ တရားအားထုတ်နေတဲ့ပုဂ္ဂိုလ်များကိုအားပေးပြီးတော့မဟောရပြီဘူးလားဗျာဒါကြောင့်စင့်အင်္ဂါ၄ပါးနဲ့အဲ့ဒီဘေး၄ပါးနဲ့မတူပေဘူးလားနောက်တခါဘုန်းကြီးတို့ဒီမှာစိတ်အင်္ဂါ၄ပါးပြတဲ့အခါမှာလည်းပဲစိတ်ဓာတ်တွေပိုပြီးတက်ကြွလာအောင်စစ်စီစစ်ပင်စင့်ခရာစီတော်ကြီးတွေရော မတည်ရဘူးလားအဲ့လိုစီတော်ကြီးတွေတီးရတယ်လို့ဘုန်းကြီးတို့ယောဂီများကိုလည်းနေ့စဉ်အားပေးတဲ့အနေအားဖြင့်အားပေးတရားတိုက်တွန်းတရားမဟောရဘူးလား အဲတော့စီတော်ကြီးတီးပေးတာနဲ့တရားဟောပေးတာနဲ့ရောမတူပေဘူးလားဗျာအဲအဲ့ဒီမှာစီတော်ကြီးတီးပြီးတော့စိတ်အင်္ဂါပြတ်လိုက်တဲ့ခါကျတော့ပါဝေကရှင်ကြီးဟာခြေရောလက်ရောအဲ့ဒီလေးခုစလုံးလေးချောင်းစလုံးကိုအားဆိုင်ပြီးတော့ယုံမထွက်ဘူးလားအဲ့လိုယုံထွက်တယ်လို့ဘုန်းကြီးတို့ယောဂီများဟာလည်းပဲဘုန်းကြီးကအပိတိုက်တွန်းတရားတွေဟောဟောပေးတဲ့ခါကျတော့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရား၄ပါးကိုပေါ်ကိုက်အာယုံလေးတွေကိုအားဆိုင်ပြီးတော့မရှုမှတ်ဘူးလား ဟိုကလက်ချေ၄ချောင်းနဲ့ဟောဒီတတိပဌာန်၄ပါးနဲ့ရောမတူရဘူးလားဟိုကလက်ချေ၄ချောင်းကိုအားဆိုင်ခွန်ဆိုင်ပြီးတော့ယုံထွက်လိုက်တဲ့အခါကုန်းအထက်မရောက်ဘူးလားကုန်းအထက်ရောက်သွားပြီဆိုတဲ့က तू မချမ်းသာပြီဘူးလားဘုန်းကြီးတို့ယောဂီများလည်းပဲဒီတတိပဌာန်တရား၄ပါးကိုအားဆိုင်ပြီးတော့သာကြိုးစားအားထုတ်လိုက်ရင်ကုန်းအထက်နဲ့တူတဲ့နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ပြီဘူးလားကဲအဲ့ဒီဘုန်းကြီးတို့ဥပမာဥပမေယစပြီးတော့ပြတယ်ဆောင်းပုဂ္ဂလေးဆိုဒါလေးဆိုပြီးတော့မှတရားသိညရအောင်နော် ဘာဝေယကဆင်ဘာဝေယကဆင်တိုက်ပွဲဝင်တိုက်ပွဲဝင်ဘာဝေယကဆင်ဘာဝေယကဆင်ပုထုဇဉ်ပုထုဇဉ်ဘုံတွင်တူလှသည်ဘုံတွင်တူလှသည်ဘာဝေယကဆင်ဘာဝေယကဆင်ပုထုဇဉ်ပုထုဇဉ်ဘုံတွင်တူလှသည်ဘုံတွင် ရွှွညွန်ပွဲမှရွှွညွန်ပွဲမှကိလေသာကိလေသာပမတုလှသည်ပမတုလှသည်ရွှွညွန်ပွဲမှရွှွညွန်ပွဲမှကိလေသာကိလေသာပမတုလှသည်ပမတုလှသည်ဘာဝေကဆင်နဲ့ဘယ်သူနဲ့တူတယ်ပုထုဇဉ်လူသားတွေနဲ့တူတယ်အဲ့တော့ပုထုဇဉ်လူသားနဲ့ပါဝေကဆင်းနဲ့တူတယ်လို့ရှွညွန်ဘွဲ့နဲ့ ကိလေသာနဲ့ရောမတူဘူးလားဘာဝေကဆင်ကြီးဟာဘယ်ထဲမှာကျွနစ်နေတယ်ပုထုဇဉ်လူသားတွေကဘယ်မှာနစ်နေတယ်အေးဆိုလိုက်ပါအောင်ဆင်ဆရာကိုဆင်ဆရာကိုဟောသူလိုဟောသူလိုနိုင်ဆိုသင့်လာသည်နိုင်ဆိုသင့်လာသည်စစ်အင်္ဂါဘေးစစ်အင်္ဂါလေးစစ်အင်္ဂါလေးဇာတိဘေးဇာ ရှင်တွေ့နေတူသည်ရှင်တွေ့နေတူသည်ဟောဘာဝေကဆင်ကြီးကုန်းထက်ရအောင်ရှင်ဆရာကဆင်အင်္ဂါ၄ပါးပြဘုန်းကြီးတို့ယောဂီများကိုတော့ကြိုးစားပြီးအားထုတ်နိုင်အောင်ဟောဘုန်းကြီးကတရားဟောတဲ့ပုဂ္ဂိုလ်ကဇာတိပိစရာပိစတဲ့ဘေးလေးပါပြပြီးတော့မဟောရဘူးလားဗျာဒါကြောင့်မို့စင်စရာနဲ့တရားဟောတဲ့ပုဂ္ဂိုလ်နဲ့တူသလိုစင်အင်္ဂါ၄ပါးနဲ့ဘေး၄ပါးနဲ့ရောမတူဘူးလားဆိုလိုက်စီတော်အလားစီတော်အလားမြတ်တရားမြတ် မချတူလာသည်မချတူလာသည်လက်ချေလေးတံလက်ချေလေးတံပฏิပဌံပฏิပဌံဧကံတူလာသည်ဧကံတူလာသည်ဟောစိတ်အင်္ဂါ၄ပါးပြတဲ့အခါစိတ်ဓာတ်တွေတက်ကြွလာအောင်စီတော်ကြီးတွေတည်ရတယ်လို့ဘုန်းကြီးတို့ယောဂီများကိုလည်းပဲစိတ်အားလေးရွံ့နေနေတဲ့အခါစိတ်ဓာတ်လေးတက်ကြွလာအောင်ဘုန်းကြီးကအားပေးတဲ့တရားလေးတွေမဟောရဘူးလားဗျာ ဒါကြောင့်စီတော်ကြီးနဲ့တရားဟောတာနဲ့တရားနဲ့မြတ်တရားနဲ့မတူပေဘူးလားအဲ့လိုစီတော်ကြီးတီးလိုက်တဲ့အခါကလည်းကြတော့အာရီတက်လာပြီးပဝရေကဆင်းကြီးကလက်ရောခြေရောတအားယုံပြီးတော့မထွက်ဘူးလားအဲ့လိုတရားယုံပြီးထွက်တဲ့အခါကုန်းအထက်ကိုမရောက်ဘူးလားဟောဘုန်းကြီးတို့ယောဂီများကလည်းအပိတရားလေးဟောတဲ့အခါကျတော့ဘုန်းကြီးတို့ယောဂီများကကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဌာန်တရားလေးပါးကိုစူးစမ်းပြီးတော့အာမထုတ်ဘူးလားအဲလိုကြိုးစားအားထုတ်လိုက်ရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုရောမျက်မှောက်မပြုတ်နိုင်ပေဘူးလားဗျာ ကဲဒါကြောင့်မို့စီတော်နဲ့မြတ်တရားနဲ့တူတဲ့လက်ချေ၄ပါးနဲ့တတိပဌာန်၄ပါးနဲ့ရောမတူပေဘူးလားဆိုလိုက်စီတော်အလားစီတော်အလားမြတ်တရားမြတ်တရားမချာတူလာသည်မချာတူလာသည်လက်ချေ၄တန်လက်ချေ၄တန်တတိပဌာန်တတိပဌာန်ဧကံတူလာသည်ဧကံတူလာသည်ကုံဘောရောက်ဟံကုံဘောရောက်ဟံဉာဏ်နိဗ္ဗာန် ဧကံတူလှသည်ဧကံတူလှသည်ဘာဝေကဆင်တော်ကြီးဟာလက်ချီလေးချောင်းကိုအားဆိုင်ပြီးတော့ယုံထွင်လို့ကုန်းအထက်ရောက်တယ်လို့ဘုန်းကြီးတို့ယောဂီများဟာလည်းပဲတတိပဌံတရား၄ပါးကိုသာကြိုးစားအားထုတ်သွားရင်နိဗ္ဗာန်တည်ဟူသောကုန်းအထက်ကိုမရောက်နိုင်ဘူးလားဒါကြောင့်မြတ်စွာဘုရားကချက်သားတို့တဲ့အဲ့ဒီပါဝေကဆင်ကြီးတောင်ရွှွညွန့်ပွဲထဲကကုန်းအထက်ရောက်အောင်ယုံထွက်တယ်လို့သင်တို့လည်းပဲ အဲဒီမှာကိလေသာတွေဟူသောရှွံ့ညွန့်ပွဲထဲကယုံထွက်ကြဆိုပြီးတော့မြတ်စွာဘုရားက အပမဒါရတဟောတာသစိတမနုရခတာဒုက္ခဥဒရထဒါနာပင်ကေတံတောဝကုံစရောဘေကုံရေจิตာจิตသမီးအပေါင်းသူတော်ကောင်းတို့အပမဒါရတမမေ့လျောခြင်း၌လွန်စွာမွေ့လျောကြကုန်သည်အပမဒါရတမမေ့မလျောအပ်သောတတိပဋ္ဌာတရားနှင့်မွေ့လျောကြကုန်သည် အပမဒါရတသွားရမှလည်းမမိရရမှလည်းမမိထိုင်ရမှလည်းမမိလျောင်းရမှလည်းမမိခြင်းဆိုတဲ့အပမဒါတတိပဋ္ဌာန်တရားနဲ့မွေလျော်ကြကုန်သည်အပမဒါရတမြင်ရမှလည်းမမိကြားရမှလည်းမမိနာယစာယတွေ့တိယစေကုစင်းစာကြံစီရမှလည်းမမိခြင်းဆိုတဲ့အပမဒါတတိပဋ္ဌာန်တရားနဲ့မွေလျော်ကြကုန်သည်ဟောတာဖြစ်ကြပါကုန်လော သစေတဟောအယုတရားယုပြေခုံကဆိုင်မိမိစေရိုင်းကို အနုရခထာဝိပဒနာတရားဆင်ញင်ပွား၍ယင်ကြည်အောင်စောင့်ရှောက်ကြပါကုန်လောယထာဥပမာပုံဆိုပေခဲ့သူနိဟုမူကားပင်ငေရှင်ညွန်အိုင်ပွဲထဲ၌တန်တော်ကျွန်းနေ၍နေသောဂုံစရောဝဆင်မြောင်းကြီးကဲ့သို့အတ္တနံမိမိကိုယ်ကိုယ် ဒုက္ခလွန်မြောက်ဖို့ရာလွန်စွာခဲခဲကိလေသာတွေဟူသောရှုညွတ်ပွဲထဲမှာဥဒရထာထုတ်ဆောင်ကြပါကုန်လောဥဒရထာဝိပဿနာတရား အလုပ်ဖြင့်လွန်မြောက်အောင်အာထုတ်ကြကုန်ရတော်တည်းအဲဒီလိုဘုရားရှင်ကိုရောမြတ်ကြီးကအာပေတိုက်တော်နဲ့တရားဟောကြားတော့ ယဟန်တော်မထေရမြတ်များဟာမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုနာဂနာခန္ဓာညာဆိုင်ပေါ်ကိုင်အာယုန်တွေကိုနှလုံးသွင်းရှုမှပွားများအားထုတ်ရင်လည်းမြတ်စွာဘုရားရှင်ဟောကြားတဲ့ဒေသနာတော်ဆုံးတယ်ဆိုရင်ကိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထေရမြတ်တွေဖြစ်တော်မူကြတယ်